ဒီလိုတတိယဘာဝနာကုသိုလ်တွေကြွားများရာမှာစိတ်ကောင်းလေးတွေတိုးတဲ့ဒီပညာတွေတိုးတဲ့အောင်ဘာဝနာတရားကိုအားထုတ်ရမှာမယုံမသေးလှုပ်ခြင်းဟာဘောဘောဆာဆာလှုပ်ခြင်းဒါပမာဒလို့ပြောခဲ့တာလေယူတည်တည်နဲ့မပေါ်မကလှုပ်ခြင်းရဲ့ အပ္ပမာရလို့ပြောကြပါတယ်။ဒီသူတွေလုံနိုင်ရေးအတွက်ဒီလုပ်ငန်းဟာအမှန်ကြီးကျယ်မြင့်တဲ့လုပ်ငန်းပဲဆိုရဖြစ်ဒီဥစ္စာဒီနာလေရအောင်ဒီနာလေဒီတာပြုလို့ရှိရင်လည်းပဲတာပြီးတော့နာလေသွားရအောင်ဆိုပြီးတော့မြတ်စွာဘုရားဟောမိတဲ့အတိုင်းဒိဋ္ဌာဒေသနာရဲ့အစဒီဒိဋ္ဌာအထုရခြင်းကြောင့် ရနိုင်တဲ့အကျိုးတရားတွေခုနှစ်မျိုးအချင်းချင်းပေါ်ပြသွားပါတယ်။ကျွန်တော်တို့အားထုတ်နေရတဲ့အလုပ်ရဲ့တကယ်လူရင်းအကျိုးခုနှစ်ပါးကိုဒီနာလေတော့ဒီလောက်ကသေးသေးကိုယ်ကိုယ်အလုပ်မဟုတ်ဘူးအမှန်တန်ကြည့်ကြညင်းရတဲ့အလုပ်ပဲဆိုတာဒီနာလေသွားပါတယ်။နားလေသွားတော့ဒီမှာတတ္တတရားတွေလည်းပဲဖြစ်လာပါတယ်။ဒါတော့ ဒီကျေးရရှိရေးအတွက်သတိခံတရားတွေလည်းအထုလို့ဆန္ဒတွေလည်းဖြစ်လာပါတော့ဆန္ဒတွေဖြစ်လာတဲ့အတိုင်းတကယ်လက်တွေ့ကျူးစားတဲ့အပိုင်းဒီလိုပဲရောက်သွားပါတယ်ကျူးစားတဲ့မှာလည်းပဲအကျိုးတရားလေးတွေထပ်မှလို့သိရတော့ဒါပြီးတော့ကိုဝိရိယအားရလည်းပဲကောင်းသွားပါတယ်အဲလိုကျိုးပါအထုရာမှာရေတည်လေးလေးစားစားလေးပေါ့လေ အထုတ်ဖို့လိုတယ်ဆိုတာပေါ့မနေ့ကအဲ့ဒါပြောသွားတယ်ကျေတူကြီးဆိုတာကတဲမှနဲ့ကလေးနာရီနဲ့ကလေးနာရီတွေကလုံးဝဥပ္ပယကိုဌာနထားပြီးတော့ဇာတဲ့အချိန်တွေမှာဘယ်လိုအနေထားနဲ့နေပြီးဖြစ်စေသွားနေပြီးဖြစ်စေရနေပြီးဖြစ်စေထိုင်နေပြီးဖြစ်စေအိယာကိုလှည့်နေပြီးဖြစ်စေအိယာကိုလူမျိုးလုံးမှာအဲဒီအိယာကိုလူမျိုးထဲမှာလည်းပဲ ဒီမျိုးမှလည်းပဲအစိတ်ပိုင်းအသေးအဖွဲရိယပုဂ္ဂိုလ်ကြီးရှိတယ်တမန်အကြောင်းရှိလို့လက်ရှိဝေဒသနာကောင်းတာငဲ့တာနားလေးတွေပါလဲ့တာငုံတာပြန်ပြီးတော့မတ်တာမြတ်တော်ခတ်တာမျိုးလုံးဒိဋ္ဌာဖွင့်တာအစပါပဲအသေးအဖွဲရိယပုဂ္ဂိုလ်ကြီးရှိတယ်အဲဒီအသေးအဖွဲရိယပုဂ္ဂိုလ်ကြီးရဲ့မှာလည်းပဲစိတ်တရားကဆက်ပြီးတော့ပြည့်ရတဲ့ အပြုအမူတွေလည်းပဲအများကြီးပါနေတယ်။ဒါကြောင့်အပြုအမူတွေပြုမူတိုင်းပြုမူတိုင်းလည်းပဲမလွတ်မလိုက်ရအောင်လို့ပြုကျင်တဲ့စိတ်ကလေးတွေကစပြီးတော့မှတ်နိုင်ရေးပြရိုတူတူလေးလေးစားစားအဲ့ဒီစိတ်ကလေးတွေကြောင့်အတိအကျပေါ်လာတဲ့အမူအရာလေးတွေပေါ့။ဟိုကနေတဲ့အမူအရာတွေ၊ရက်နေတဲ့အမူအရာတွေ၊ထိုင်နေတဲ့အမူအရာတွေ၊အရာကိုစဉ်းစားပြီးသိနေတဲ့အမူအရာတွေ ပြီးတော့ကျွေးတဲ့မူရဆန်းတဲ့မူရစောင်းတဲ့ငဲ့တဲ့မူရသုံးတဲ့မူရပြမတ်တဲ့မူရလဲတဲ့မူရမြေတောက်ထပ်တဲ့မူရမြေလုံးသိတဲ့ခွင်းတဲ့အမူရတွေပေါ့ဒါလေအဲ့ဒါတွေလည်းမနစ်မလိုက်အောင်ဒီလိုဒီလိုလေးစားစားလေးပေါ့ဒီမှာရုပ်ရင်းနဲ့အနေထားတဲ့ကျွေးတဲ့ဆန်းတဲ့စောင်းတဲ့ငဲ့လိုက်ကျွားလိုက်လှမ်းလိုက်ခြားလိုက်မြေတောက်ထပ်လိုက်မြေလုံးသိလိုက်ခွင်းလိုက်ကြိုင်လိုက်ကျွေးလိုက် အဲ့ဒီဟာကြီးလုံးလို့ရှိရင်ဒါမယူသေးတဲ့သဘောကျတယ်မယူသေးလို့ရှိရင်ဒါပမာဒယူသေးသေးလုံးရမယ်တာဝန်ဖြစ်ဖြစ်သွားတယ်ပမာဒဝင်သွားတယ်ပမာဒဝင်တယ်ဆိုလို့ရှိရင်ကိလေသာလည်းဝင်သွားတော့တာပါပဲလက်ညှိုးပေါ်လာတဲ့အာယုံကိုအထူးကြောင့်ထားပြီးတော့ စေစောမြဲမြဲယူတည်တည်မှာဖို့ဆိုရင်တတိလွတ်သွားပြီတတိလွတ်သွားစိတ်ကြီးပြဲသွားပြီစိတ်ကြီးပြဲသွားပြီဆိုရင်ဒီမှာလောဘဒေါသကိလေသာတစ်ခုခုကတော့ဝင်တော့တာလေနေတော့ဘူးကိလေသာတွေဖိတ်ခေါ်လို့ဖြစ်သွားတယ်ကိုယောဂီအများအချင်းထိုင်ပြီးတော့မှတ်တဲ့အခါမှာတော့ကိုယ်ရဲ့စိတ်ဘောင်းပိမှုကအစပေါ့ဒီစပေါ်သမ ्या ဟာဒီအစဉ်အတိုင်း ဒီကြည်ကြီးနဲ့မှတ်နိုင်တယ်လို့ဆိုရင်လည်းအချိန်ရှိတာနဲ့ပဲခိုင်ဝတောင်းဆိုတာနဲ့ဒီမျိုးလုံးကလည်းသက်ကလေးဖွင့်လိုက်ပြီ။ဖွင့်နေတာဒီဖွင့်တာဒီအဲ့ဒါကြီးမဟုတ်ဘူး။မော့တာဒီကြည့်တာဒီမြင်တာဒီဒါလည်းမှတ်တော့ဘူး။ဒါကြီးမှတ်ရမယ်။ယူကြည်မှတ်ရမှာဒါကြီးပဲ။ပြန်ပြီးတော့ကိုမြင်မြဲပြန်ထားတာထားတော့မယ်ဒီမှာတစ်ခုတစ်ခုချင်းဆိုပြီးတွေ့တာတွေ။ဒေတာကလေးတွေလူမာလေးတွေလို့ပါ။ တစ်ခုချင်းအချိန်ချင်းဖြစ်လက်ကြည့်ပါတာတွေကျန်နေပါနဲ့ကျန်နေပါနဲ့ကြည့်တာတွေပြီးတော့ဒီအားဆက်ပြီးတော့ထလိုက်တာတွေထလိုက်တာတွေအကုန်လုံးကြီးအမှတ်ပါသွားအောင်ဒီဖြစ်ပြီးချင်းထားတဲ့အမူအရာလည်းပဲဒါလည်းစိုက်ပြီးတော့ပါသွားရမှာဗျာယုံကြည်နေဒီလိုမထားရဘူးမမကြည့်ရဘူးတဲ့အတူတော်လေး ဒီဝိတာကလေးလူမာတိလိုလိုပြီးတော့လူမာနဲ့ပြသွားခြင်းပြည့်စုံခြင်းများဆိုတဲ့အတိုင်းဒီဝိတာကလေးနဲ့လုပ်တာမြပြရတဲ့တောင်ကြီးရောက်ကြီးကိုယ်ကိုရအဲ့ဒါမျိုးကိုယ်တည်းကလည်းမြပေါ်တဲ့အာရုံမလွတ်ရအောင်လို့အထူးအလေးထားပြီးတော့ဒီမှာစောစောကြီးနဲ့ရှင်းခံနေရတယ်လွန်ကဲတဲ့ညို့ကိုင်းစိတ်ညို့ကိုင်းထားပြီးတော့ယူတူတူလေးစားစားလေးလုပ်နေရတယ်ဘယ်မှဒီလိုစိတ်ဇာတဘာလို့ရှင်မသွားရအောင် အဲ့ဒီကြည့်လိုက်ရအဲ့ဒီပြီးတဲ့နောက်ပိုင်းမှာလည်းပဲအဆိုးဘာလို့ကျင်းတာတွေဘာတွေလည်းအမှတ်ကလေးနဲ့ကလောက်အောင်ဘာမှအပြည့်အစုံမရှိတော့ဘူးဆိုလို့ရှိရင်လည်းသိနာကအစဘာလို့ရှိကြတဲ့တင်းတွေနောက်ပဲပဲသိနေမှာဒီကုလုံးမှာပါတော့လက်ပိုင်းနဲ့တိုက်ပေါ်လို့ရှိကအမူအရာဆိုတော့ကမှတ်တဲ့စိတ်ကတန်းစီပြီးတော့ကပ်ပါသွားနေအောင်သူ့လေးထားရတယ်ဒါ ဒီညာလျှောက်တော့ပဲဒီလျှောက်စိတ်ဆိုင်ပြီးတော့ညာလာလိုက်တာနဲ့ဒီအမှတ်ကလည်းပဲဖြစ်သွားရအောင်အထူးအလေးထားပြီးတော့ဒေသနာနဲ့ဒီအမှတ်ကလည်းပါတော့တွားလိုက်တဲ့မှတ်လို့ကျင်တယ်တွားလိုက်တာနဲ့ဒီအမှတ်မှတ်ကပါတော့လာလိုက်တာနဲ့ဒီအမှတ်ကလည်းပါတော့ထားလိုက်တာနဲ့မှတ်ကလည်းပါတော့အထူးလေးထားရတယ်အဲဒီလိုလေးထားပြီးတော့လွတ်ရမယ်အစအလေးမထားဘူးဆိုလို့ရှိရင်ပမာရပေါ့ပေါ့တန်တဲ့သဘောပေါ့ပေါ့ဖြစ်တဲ့သဘောပေါ့ အဲ့ဒါဖြစ်သွားတယ်တရားပေါ်မှာမလေးစားတဲ့သဘောပါတော့တယ်အဲ့ဒီဖြစ်တတ်တာယောဂကယောဂီပုဂ္ဂိုလ်များတော့အပြင်မှာအဲဒီလိုပဲနေနေကြနေတော့ဥจุပဲ့လည်းမရဆိုတာပေါ့ဒါဇိဝိသကလုတ်တတ်တယ်ဆိုတာတော့ဒါတော့နားလည်ပါတယ်ဘောဇကလုတ်တဲ့ယောဂီပုဂ္ဂိုလ်ကခက်ကျဲကျဲလုံမှန်းလည်းမသိဘူးလုံမှန်းလည်းမသိဘူးဝီမှန်းလည်းမသိဘူးအဲဒီလိုပဲ အဲဒီကိုကိုကိုသင်ကြည့်တော့ဒီကနေ့မိရလားလို့မိလားဒါမိပါတယ်ဆိုတာသိရလားဆိုအာသိပါတယ်ယုတ်တိနာနေထားတဲ့အနိစ္စဒုက္ခအနတ္တတွေအကုန်လုံးဖွဲ့သွားလိုက်တာ။တစ်ဆိုင်နဲ့ဉာဏ်ရှင်တွေအကုန်လုံးတက်သွားတယ်ဆိုတာ။ဒါအလေးမထားတဲ့သဘောပြ။သရုပ်တိုက်မှတ်တဲ့သဘောမမှတ်တဲ့သဘောမပါဘူး။စိတ်ရှင်နေနေကြည့်တဲ့အခါကအစိတ်ပဲနဲ့နေဆက်။အင်းမြင်ရလားပေါ့။ပေါ်ရအောင်မသိတာကတည်းကကပ်ပါတယ်။ ဘယ်လောက်ကြီးကလဲဆိုအိုးနိုင်ရောလောက်များသားလေးဒီနိုင်လို့ဘယ်မှမတော်ဘူးဒီတော့တန်ရုံးစဉ်ဖြတ်ခဲ့တာစသူ့ဟိအဲ့ဒီတော့ပြောပြီးတယ်တော့တဲရိုးပြောရတယ်ပြောရင်းနေတယ်ဒီကလေးရလာမှမေးတာပါအသာပိုင်းမှမှတ်နိုင်သေးပါဦးဒါတော့အဲတုံးလေးလောက်ရလာပြီတစ်ပတ်လောက်ရလာပြီဆိုရင်တော့မေးရတယ်ပြောအဲ့ဒီလိုတရားအချိန်မရသေးပဲနဲ့စိတ်မဆက်ပါဘူးအကုန်လုံးမှတ်မိပါတယ်သိပါတယ်လို့ ဒီလိုပြောတဲ့ယောဂီပုဂ္ဂိုလ်ကသူဝဝိုက်တဲ့နီးနဲ့မိမိဟာမပေါ့မစယူတီတီလေးလေးစားစားမလောက်ပါဘူးလို့ဝန်ခံတာနဲ့ပြီးတယ်လို့ဒီလိုပဲပြောတာ။အဲဒါဟုတ်ပါတယ်။ဘဝသကလုံးလို့သူဟာလက်တာလည်းလုံးမမသိ၊မိတာလည်းမိမမသိဖြစ်နေတာ၊စိတ်ဖက်တာလည်းဆုံးမမသိဖြစ်နေတာဟောတယ်မလား။ ဒီနေ့ဗဏ္ဍကိထိုင်နေရမှအရှင်ပြောတတ်တယ်ဒီဗဏ္ဍကိညဉ့်ဆောက်တဲ့ဒီဗဏ္ဍကိအဲထိုင်နေဆိုတာပေါ့အခါတခါထိုင်ဘယ်လောက်ကြာကြာထိုင်နေဆိုတာတော့မှအစီအစဉ်နဲ့လုပ်ရတဲ့ကိစ္စအဲ့ဒါတွေဘုံလုံးတွေဒါမရေးသေးတဲ့ဘောပြရတယ်ဒါကြိကအကုန်လုံးကိုသူရေးသေးတာတွေပေါ့ဒါနမူနာလေးပါအကုန်လုံးအစိတ်ပိုင်းနေဒီလိုပဲဒီလိုများဒီလိုစားလို့ရမှာပါဖြည့်သွားတဲ့အခါနဲ့နောက်ဆုတ်တဲ့အခါတဲ့တဲ့ကြီးတဲ့အခါစောင်းနေကြီးတဲ့အခါနောက်အကြောင်းရှိလို့ပေါ့လေ လက်ရှိအကြောင်းရှိလို့ကြွေးတဲ့အခါဆန့်တဲ့အခါကောင်းတဲ့အခါငဲ့တဲ့အခါဒါတော့ကိုယ်ဝေသားတွေပါလေသင်္ကန်းတွေပါလေအဲပြင်းဝပြရှိတဲ့အခါလဲလဲဝတ်တဲ့အခါသပိတ်ခွက်စသည်ပေါ့လေဒီမှာကင်နဲ့တွေ့တဲ့အခါဒါမျိုးတွေပေါ့ဘုံလုံးစားတဲ့တောက်တဲ့အခါစားတော့ပြီးတဲ့အခါကျတော့ပြင်းပြင်းနဲ့သွန်းတဲ့အခါပိုက်နာမှုအဲပြင်းပြင်းနဲ့ထိုးခြင်းကအစဝေး ကိုယ်တို့ဒီအမှတ်တွေပါသွားမှာသွားကျင်တာတွေသွားတာတွေရုပ်တဲ့အခါကျတော့တကားဒီလက်ဆန်းတာတွေဆွဲလိုက်တာတွေသုံးမှုတွန်းလိုက်တာတွေပြန်ပြီးတော့ဖိတ်တာတွေကြက်ချတာတွေအကုန်လုံးကအမှတ်တွေပါသွားမှာနင်းငုံကြီးလှန့်တဲ့တာတွေကြာကြာနာကမှနင်းငုံမှာနင်းပြီးဆိုလို့ရှိရင်သင်္ကန်းတွေဘာတွေသာနာပစိုးတွေဘာတွေသာနာရိယစာအကုန်ထိုင်ချတာတွေပေါ့လေအမှတ်ပါသွားမှာဒါကိုဘုလို့အမှုရတယ်နောက်ဒီက တရားဆိုင်ပြီးတော့ခလုတ်ဖွင့်ချပေးလိုက်တဲ့အခါမှာငါကအောက်တက်တဲ့ရှင်နေရာကြီးကျသွားတော့ဒီမှာတက်တော့တက်တာဖြစ်သွားတယ်အကုန်လုံးဘောပိကပြီးပြီးတဲ့အခါကျတော့နေရာကြီးကြီးဒီတိုင်လာတွေပေါ့ဒီတုတ်တင်ရှင်းနေတာတွေဘာတွေအစအကုန်လုံးခါတယ်ပြီးပြီဆိုလို့ရှိရင်တော့ဒီအခါသူဘာလို့နေရာကြပြည့်ပြီးတော့ပေါ့ဒီအခါကျနာတွေခါတာတွေအဲဒီငါပြန်ခါတာတွေအဆိုးပြန်ခါတာတွေပေါ့ဒီမှာနှမ်းလိုက်တာတွေ ကျက်စီလက်နှားလိုက်တာတွေဖြိလိုက်တာတွေဆွဲလိုက်တာတွေခွန့်လိုက်တာတွေသုံးတွန်းလိုက်တာတွေပေါ့လေထွက်လာတာတွေပေါ့ပြန်ပြီးတော့တကားပိတ်တာတွေပေါ့ဘုံလုံးဒီမှာမှခင်းကြီးခင်းနေတခါဆုံးမှာဆိုလို့ရှိရင်မတည်များကြီးရတယ်ဒါတော့မှတော့ပြရထားတာဒီတိုင်းပေါ့ခင်းကြီးကိုဆင်းနေဆွနေနေရတော့မှဒီထားရမယ်ဆိုထားတာပေါ့အဲ့တော့ကိုယ့်ကို သိခါကြည့်တော့အမှတ်ပါလားမပါဘူးလားဆိုတာအမှတ်မပါဘူးဆိုရင်ဒါပို့တာကြည့်ပို့တက်ကလောက်တာမြေလူလောက်တာပဲဆိုတာပြတာပဲတော့သိရေးကြည့်ပါလေကောသွားတဲ့အခါလာတဲ့အခါထိုင်တဲ့အခါလျောင်းတဲ့အခါအဲပြီးတော့အကြောင်းရှိလို့စကားတွေပါပြောတဲ့အခါပြောတော့မယ်ပြောချင်တာတွေပေါ့ဒီမှာဒါတွေပေါ့စိတ်စိတ်နေတဲ့အခါစိတ်စိတ်နေဆိုတာအလကားတော့စိတ်စိတ်နေတာမဟုတ်ပါဘူးတရားမှန်နေတာတော့စိတ်စိတ်နေတယ်ခေါ်တာပါပဲ ဒီတော့စိတ်ချိန်ကြလို့အိယာကြီးသွားတဲ့အခါမှာလည်းပဲအိယာကြီးပါလိကျင်လာပြီးတာတွေကအစပေါ်လို့အိယာဘုံမှာတင်မလဲတင်မလဲထိုင်လိုက်တာကိုကြီးလှည့်ချလိုက်တာလှည့်ချတဲ့ကိုကြီးနောက်ဒီတည်းကလဲတဲ့အမူအရာနောက်ကိုစိတ်ကတားပြီးတော့ဒါကိုကြီးလေးပြီးတော့ဤလို့ကြာသွားတဲ့အမူအရာတွေကြောက်ကြံရုပ်ဒိနာတွေပြီးတော့ကိုကိုကိုလိုတဲ့ဒီပေါ်လို့อืมတွေ့လိုက်တာတွေပေါ့နော်အကုန်လုံး

အဲ့လိုယုံကြည်ခြင်းမရှိဘဲနဲ့ယုံခြင်းနဲ့ဘာလို့ဉာဏ်ကလောက်တယ်လို့ဆိုလို့ရှိရင်တော့ဒါယုံကြည်မှုမဟုတ်တော့ဘူးယုံကြည်တယ်ကပြောခဲ့တဲ့အစီအစဉ်လေးလို့လို့ရှိရင်တော့တက္ကိစ္စသရိယာခေါ်တယ်ကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြည့်လျေနဲ့တွားလာတွားလာတောက်စားပြောနေညသူကမေးလို့ခေါ်တယ်ပမာရပဲပို့ထားတာပဲ ကုသိုလ်တရားပွားဖို့ကလေးစွာလေးစားကောင်းစွာပြုနေတယ်လေးစားသာပြောခဲ့တဲ့အစီအစဉ်လိုက်ပါမယ်လေးစားသာပြုတယ်ဆိုလို့ရှိရင်သွားလာလှုပ်ရှားတတိထားနေတာပေါ့တတိထားတာတတိရှိလာပဲအပမာဒဆိုအပမာဒဆိုတော့တတိယအောက်ကဝါသောတတိနဲ့မကွေးမကွာနေရမကွေးမကွာနေရတတိနဲ့မကွေးရဘူးမကွာရဘူးတတိနဲ့မကွေးမကွာနေတာပဲအပမာဒခေါ်တာပဲ တတိနဲ့မကွင်ကွာနေတယ်ဆိုလို့ရှိရင်ပေါ်ရအာယုံကိုသူ့ကြောင့်နဲ့ထားပြီးတော့လေးလေးစားစားနဲ့ဆွဲဆွဲမြဲမြဲတတိရှိနေတယ်တတိချက်နေတယ်တတိကတ်နေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်အဲ့ဒါအပမာဒဟာသွားတဲ့နေရာကြတဲ့နေရာထိုင်တဲ့နေရာအဲလဲလျောင်းတဲ့နေရာကိုယ်ရဲ့ဆန္ဒတောင်းတာငဲတာအကုန်လုံးပါပဲဘာမှမကြံရဘူးဒီမှာမြေလောက်ခတ်တာမြေလောက်ပြတာဝင်လာတာအစားပါဘူးဘာမှမကြံရဘူးကိုယ်ကတော့မှတ်နိုင်လို့ အလေးကျင်အောင်ကြည့်သေးလို့လွတ်သွားတာဆိုဒါတော့မတတ်နိုင်ဘူးသို့တော့လွတ်တာလုံးမသိရဘူးရိုသေးသေးနဲ့လွတ်တဲ့ပုဂ္ဂိုလ်တွေကလွတ်တာလုံးမသိဘူးမိရမိမသိဘူးဒါပဲအဲဘောဓာလို့လို့ချင်းလွတ်တာလည်းလုံးမသိဘူးမိတာလည်းလုံးမသိဘူးအဲလိုဖြစ်တတ်တယ်အဲငကူကသင်ကျေးနဲ့မတော့တော့ဖောက်စာလေးပါလေးနဲ့ဘောလို့လာတဲ့ပုဂ္ဂိုလ်တွေဆိုမိလိုက်လို့ရှိရင်တော့အဲခုနကစောစောလေးကပြောတယ်လို့ဘောလို့ခုသင်ကြီးတဲ့အနေနဲ့ မမီတယ်ပြောတာပဲသိတိငိမ့်နဲ့ဒိဋ္ဌိနာကြီးတော့အကုန်လုံးကွဲနေတယ်သူကဥပဒနာဉာဏ်ကြီးတခါထိုင်နေနေတက်သွားလိုက်တာဆိုတော့အဲ့ဒါကြီးရှိတယ်အဲ့ဒီယောဂီကတော့ကောင်းကောင်းမလုပ်ဘူးလို့ပြောပိုက်တဲ့နည်းနဲ့ကြားရရောက်တယ်ဘုရားရောက်တယ်ပုတ်ထတာလုပ်ပြီဆိုတာပြပြီမလေးမစားလုပ်ပြီဆိုတာပြပြီအဲ့ဒီယောဂီမျိုးကိုပမာရပုဂ္ဂိုလ်သာသပြုလို့ဒီဟာပြက်ပြက်သည်တဲ့ယူတည်လို့အောင်မလားယူတည်မလို့ခက်နဲ့ပြက်ပြက်သွားပြီ အဲဒီရဲ့ကြောင်းမြန်ဆန့်ကျင်တဲ့အပမာဒပါလိမ့်မယ်အဲဒီအပမာဒတရားရှိရမှာသိကောင်းတာဒီအပမာဒတရားသွားလာလှုပ်ရှားတရိခအဲသွားလာလှုပ်ရှားတရိခတရိခဆိုတာမှတ်နေများပါပဲတရိခသွားလာလှုပ်ရှားမှတ်သူမှတ်သူအားသွားလာလှုပ်ရှားမှတ်နေများသူအားမေးပြီးခေါ်ပြီးလူလည်းပြောနိုင်တယ်တရိခဆိုတဲ့ သိခသိခဆိုတာမှတ်နေ냐လို့ပြောနိုင်တယ်အဲ့ဒါဒီဒီဒီလုံးနဲ့စပြီးတော့ပေါ့နောက်တစ်ခုကအတ္တကိစ္စကရိယာတာပမာတော့တက္ကိအဲအတ္တကိစ္စကရိယာတာပမာတော့ပါတိစ္စကရိယာတာအပမာတော့နှစ်ပိုင်းခွဲတယ်ကောအတ္တကိစ္စဆိုတာကစိတ်စိတ်ဆက်ဆက်ပေါ်တယ် မရှိဘူးစိတ်သက်သာမလို့တတိကဆိုတော့တတတတတဆိုတော့အမြဲမပြတ်အမြဲမပြတ်အမြဲမပြတ်ဆိုဒလကဒလကဆိုတာကသမတ်နဲ့သမတ်ပေါ်ဆက်ဆက်သွားတာစိတ်သမားတွေနောက်သမားတွေခါတဲ့ဆက်ဆက်ဆက်ဆက်သွားတာဟိုတန်ကွင်းရက်များလို့ပေါ့ပထမတန်ခွင်းနဲ့ဒုတိယတန်ခွင်းဆက်သွားတယ်ဒုတိယတန်ခွင်းနဲ့တတိယတန်ခွင်းဆက်သွားတယ်ဒီလိုကွင်းသက်ပြီးဖြစ်သွားတယ် အမှတ်90ကြီးသွားရမယ်အဲအမှတ်90ကြီးသွားတဲ့ဟာကတတိစ္စသရိယာလို့ခေါ်အမှတ်90ကြီးအမှတ်ခြင်းအဲလိုမဟုတ်ဘဲနဲ့ပြတ်တောင်းပြတ်တောင်းပုံဖြစ်နေတာပေါ့ပြတ်တောင်းပြတ်တောင်းဖြစ်နေတာကအတ္တတိစ္စသရိယာကခေါ်တယ်အခုကုမီကိုယ်တို့ဥက္ကံကိုယ်တို့များအမြင်ကလေးတွေပေါ့လေအညီမျှအညီမျှလိမ်ပြီးတော့ လိန်လေးကလွန်းပြီးတော့လိန်လွန်းနေခေါ်ရတယ်လိန်ကိုကြည့်ရတာတလွန်းတယ်နှလွန်းတယ်ဆိုတော့သုံးလွန်းတယ်ဆိုတော့သိထိုင်နေတယ်ကဘုံရိုးလေးတွေအမြင်လေးတွေပဲဒီတော့ဥနာရိုးလေးတွေလည်းပဲဥနာမြင်လေးတွေပဲဒီလိုချင်းတူကြီးရဲ့အနေနဲ့ရှိမယ်ဆိုလို့ရှိရင်တော့သူတို့ဟာဘာမှအကောက်နေလို့မဆိုရဘူးနဲ့လို့တခုချင်းကနေပြီးတော့အများ ထိစပ်ပေါက်တတ်လိုက်လို့ရှိရင်အာဟုဝကောင်းလာအောင်ကိုပဲဒီမှာသွမ်းယူထွက်လာတာသိအောင်ဝယ်ကောင်းလာတယ်။သမီးကနေပြီးတော့နောက်တစ်မြင်တိုးလာရင်နှမြင်စားအတွက်အားရှိသွားပြီ။နောက်တစ်မြင်တိုးလာလို့ရှိရင်သုံးမြင်စားအတွက်ကိုအားရှိသွားပြီ။အဲ့ဒါလေးရလဲဒီခုနဲ့ဒီခုပွဲကွာမနေရဘူး။ရှားမနေရဘူး။စက်ပြီးတော့ကတ်ပြီးတော့ကူးပြီးတော့နေမှဒါမှအာဟုဝကောင်းအောင်အားထွက်တာ။များများစက်လေးလေးများများပို့ပြီးတော့ အားရှိတာလေကတ်နေရတယ်ကတ်နေရတယ်ပူးနေရတယ်အဲ့ဒါကိုတတိစာလို့ခေါ်တယ်အာမကြီးတဲ့ဟာတွေတစ်ခုနဲ့တစ်ခုပူးစပ်လိုက်တဲ့အခါကျတော့ပူးစပ်သလောက်နီးလဲနီးစပ်မယ်ပူးလဲပူးနေမယ်ဆိုလို့ရှိရင်အားရဆက်လာတယ်ဒီလိုတော့လို့အမှန်တန်ဆိုင်ရတယ်အဲ့တော့နေတဲ့နေရာနဲ့ခုဖုံးတဲ့နေရာလဲခုဖုံး ကျဲတဲ့နေရာလဲကျဲဆိုလို့ရှိရင်တော့အဲဒီမှာခတ်တင်ပြီးတော့အဲဒီခတ်တင်တဲ့နေရာအာသိပြီးတော့တာချေသုံးခံမှုပြတ်တာပဲဒီကအရှင်းအမြင်တွေပါမရှိတော့ဘူးဆိုလို့ရှိရင်တော့သူကောင်းကောင်းလေးဖြစ်ပြီးတော့ဘာမှအသုံးဝင်ဖြစ်တာပဲကျိုးများဟာသူတိုက်တာနဲ့ပေါ့လေတုံးရတာတော့ဒါလိုပဲသူတမန်နဲ့တမန်ဆက်စားတာကြက်တောင်းကြက်တောင်းဆိုနေရာမကြဘူးတမန်ထိုင်နေတဲ့ခါတော့အမှတ်ကြည့်ပါရဲ့ထားတဲ့ခါကျတော့မှကမပါဘူး ဈဉ္ညာလျှောက်တဲ့ကြာမကမပါဘူးနောက်ဈဉ္ညာလျှောက်တဲ့ခါကျမှအာလုံးကိစ္စတွေပြီးမှပဲအဲကျွန်တော်စိတ်ကြပြီးတော့ညာလပဲလားဒီကြားလေးလည်းလက်လာနေကြတာပါတော့ဆိုတော့ထားတဲ့အချိန်နဲ့ဈဉ္ညာလျှောက်တဲ့နေရာသွားပြီးတော့လျှောက်ဖို့ရပြင်းစင်းတဲ့ကြားထဲမှာအများကြီးပဲရှုခင်းရှိတဲ့ရှိစရာတွေခါကျကျန်နေကြတာတော့ပြည့်စံနေကြတာညိုက်ကျတော့တယ်ဒါသူကျေကျေကြီးဖြစ်သွားတဲ့ဟာက အတ္တတိစ္စကိရိယတာလို့ခေါ်တယ်အဲ့ဒါပမာဒပဲမပြတ်မလားဒလစပြုလုပ်တာမဟုတ်ဘူးပေါ့ကြက်ကြက်လက်လက်ကြီးပေါ့ကြက်ကြက်လက်လက်ကြီးလုပ်တာပေါ့မှတ်ပြီးပြတ်သမာဓိကြီးပြတ်နေတာရှေ့မှနဲ့နောက်မှနဲ့ပြတ်နေတာမဆက်ဘူးရှေ့သမာဓိနဲ့နောက်သမာဓိနဲ့ပြတ်နေတာမဆက်ဘူးရှေ့ညာနဲ့နောက်ညာနဲ့ပြတ်နေတာမဆက်ဘူးအဲ့တော့မှတ်တဲ့ မတစ်ခုနဲ့တစ်ခုစသမာဓိတစ်ခုနဲ့တစ်ခုစပြီးတော့ထက်တာများတော့ဉာဏ်တော့ဖြစ်တော့ဖြစ်ပါရဲ့။ဉာဏ်တော့ဉာဏ်တော့ဖြစ်လာပြီးတော့ဟိုဘက်မှာအချိန်ဟုန်နဲ့အမှတ်ကမဆက်ပြောင်းဘူးဆိုလို့ရှိရင်အမှတ်နဲ့သမာဓိလောက်တော့ဆက်တယ်လို့ရှိနေမယ်လို့ဒီသမာဓိကအချိန်ကမရသေးလို့အားကမဖြစ်သေးဘူးဆိုလို့ရှိရင်ဉာဏ်ကမဆက်ပြန်။ဥပမာဖြင့်နာယုပိုက်ခတ်တိထားတဲ့ပုဂ္ဂိုလ်ကခက်ရောခက်ပေါ်ပေါ်လုံနေရင်မသိကစားလုံနေလို့ရှိရင် ကြောင်ကျိုးသိမြင်တဲ့ညာမလာဘူးကြောင်ကျိုးသိမြင်တဲ့ညာလာတော့ဖြစ်တော့ဖြစ်ပါရဲ့ဒါပေမဲ့လို့ခပ်ပုတ်ပုတ်ခက်ရရမပြတ်မလားလောက်ရမယ်အစားပေါ့ဒီကြက်တောင်းကြက်တောင်းဖြစ်နေကြပြီဆိုလို့ရှိရင်လည်းဟိုဥပဒနာညာနေမပေါ်ဘူးအဲ့ဒါလိုပဲပြီးတော့အမှတ်နဲ့အမှတ်တစ်ခုနဲ့တစ်ခုဆက်ရမယ်သမာဓိတစ်ခုနဲ့တစ်ခုဆက်ရမယ်သမာဓိအချိန်ရောက်ဉာဏ်တွေဖြစ်သွားပြီဆိုလို့ရှိရင်လည်းဉာဏ်တွေဆက်ဆက်နေမှာ မကွာဝေးပဲနဲ့ပေါ့ဒီဉာဏ်လေးဒီဉာဏ်မိဒီဉာဏ်ဉာဏ်မိတက္ကံခါလေးတက်သွားအောင်။တင်္ဂါရဲ့အရင်20ပြောမှာကိုပဲတော်တော်လေးဉာဏ်ကြီးစုံကြည့်တဲ့သူတက်သွားအောင်။အဲ့လိုကြောင်လို့မှာတမ။အဲ့လိုကြောင်လို့ရမယ်သာ။အမကလည်းမစသမာဓိကလည်းမစဉာဏ်ကလည်းမစအဲ့လိုဖြစ်သွားလို့ကျေနာပမာဒမိရိယပုသမှုချက်ွက်မှုပဲအဲ့ဒီဆန့်ကျင်တဲ့အပမာဒပဲမပြတ်မလားတလဇတ်တစ်ခါတည်းတော့မရှိမှနေရတယ် ကျန်ကန်တွေမှာပြထားတော့နိပုတ္တရိုက်ကြလို့ပြထားတယ်ဒီခေတ်ကတော့ထင်းကြောင်းချင်းပို့ရတာကိုပို့မှာဥမှာပူလာပြီဆိုလို့ရှိရင်ပူလေလေးအားတက်ပြီးတော့ပို့ရလေလေပဲနောက်မှတခါအချိန်ရပြီးတော့မိလေးတွေဖြစ်လာတော့အဲဒီမှာတခါမိကိစ္စဆောင်ရတာဟုတ်မှာဒီကြောင့်ဒီလိုကိုလို့ရှင်တဲ့ကိစ္စတွေလုပ်ရတာ မိမထွက်မချင်းရတော့မိကိစ္စမပြီးမြောက်တော့ဘာမှဒီမှာလုံးလို့မဖြစ်ဘူးဒီတော့ဘူးလေးတွေအားဆိုင်ကိုရလေးတွေဘူးလေးတွေအားဆိုင်ကိုမနာရမနာရပုံနေရအဲ့လိုဆိုပါတယ်ဒီစစ်စကားနဲ့ပြောမှဆိုလို့ရှိရင်ဟိုအင်ဂျင်နီယာရှိပါတယ်အင်ဂျင်နီယာကတော့ဒိုင်နမိုနဲ့ဒီကအင်ဂျင်နဲ့ဆက်သွယ်ထားတာဟိုဘယ်နှပတ်လဲမှမိထွက်မယ်ဆိုတာသိတာဘူးသူအပတ်မပြေဘူးဆိုလို့ရှိရင်မိမထွက်ဘူး တပတ်ပြည့်သွားလို့ရှိရင်တပတ်စားတော့ပြီးတော့ထွက်ပါရဲ့ဒါပေမဲ့လို့ကြက်ချမ်းနေလို့ရှိရင်တော့အဆက်မီးမလာဘူးအဲ့ဒီခါကတခါတည်းပခုဝိနဲ့တခါတည်းလဲပတ်ပြီးတော့နေမှာသူဝိနဲ့လဲပတ်နေတော့ကမိရလဲပါလေတော့မိရလဲရနေတာအဲ့ဒါမှနော်အဲ့လိုရှိရမှာတော့ဘယ်နှပတ်လဲမှမိထွက်နိုင်တယ်ဆိုရဲသူတို့အဲအတွက်ဒီရှိပါတယ်ဒီမှာအပတ်လဲအောင်လှည့်ပေးနိုင်မှမိထွက်နိုင်တယ်လို့ဆိုသူရဲ့မှတ်ကလည်းအပတ်လဲမှတ်မှာ ဒီမှာ24နာရီ24နာရီတည်းကလုံးဝအိပ်ပျော်ပြီးဆန္ဒထားပြီးတော့ကျန်တဲ့အချိန်ကြီးမှာနို့လာတဲ့အချိန်ကစပြီးတော့ပြန်ပျော်တဲ့ဒီအတွက်မှာဟိုအာယုံကသာအမျိုးမျိုးကြောင်းနေရင်ကြောင်းသွားကြောင်းနေပြီဒီရှိမှတ်တဲ့စိတ်ကြတော့တခါတစ်ခါတော့သွားနေရအဲ့လိုသွားနေမှသူတွေကလည်းဝန်ကုန်မြန်အဲ့လိုရှိရတယ်ဒီမှာပြမလာတဲ့ကမှတ်ရမလို့တို့သူရော လို့လို့ချင်းရင်လည်းလည်းမရတယ်လို့လို့လို့လို့ချင်းမပဲနဲ့မလို့ချင်းလို့ချင်းဆိုလို့ရှိရင်မရဘူးမိစ္ဆိကခန္ဓာတာဆိုလို့လို့ချင်းရင်ခန္ဓာကိုသတ်ထားတာအဲလူမှာတနည်းစားတယ်လို့ပြောလို့စားခြင်းစားခြင်းဆိုတာမှတ်ခြင်းမှတ်ခြင်းဆိုတာတရားမလို့ချင်းလို့ချင်းဒီကဲဒီကဲကမလို့ချင်းလို့ချင်းမဟုတ်ဘူးမယုံကြည်ယုံကြည်ယုံကြည်ဆိုတော့ပါရတော့ပါမှာပဲတကယ်ကိုယုံကြည်ပြီးတော့ သာနာကပြင်းပြတော့ပြရမှာဒီဘဝမှာတော့သမုဒ္ဒဘုရောက်ရှိပြီးတော့အမှန်တရားဆိုရတဲ့အပေသေးကပေါ့လွတ်မြောက်လိုတဲ့ခန္ဓာလာလို့ရှိတာစိတ်စင်ကြယ်ခြင်းအစပြုတဲ့ကိုယ်ခုနှစ်မျိုးပေါ့ရရှိနေတဲ့ဒီလိုပြိဿံဘာဝနာတရားကိုလွတ်လွတ်ဆင်းရဲနဲ့အထုတ်လို့ခန္ဓာရှိရမယ် အဲဒီခန္ဓာမျိုးမရှိဘဲနဲ့ဥရောဥရောဆိုရင်လည်းဘယ်နည်းမှမရဘူးခန္ဓာမရှိရင်ဝိရိယလည်းမတက်တော့ဝိရိယလည်းမလာတော့အတ္တဝိဆိုတာအပူရင်းအာရုံမရှိတော့ဘူးအပူရင်းအထုပါမတတိကလည်းပဲတခုနဲ့တခုဆက်နေတယ်အစွမ်းမျိုးဆိုလည်းမှတ်မိတာကောင်းမှုပုံကအစပါလိမ့်မယ်ကောင်းတဲ့ပုံနဲ့ကောင်းတဲ့ပုံနဲ့ပုံနဲ့လည်းအစပါအယုန်ပေါ်တယ်မပြတ်မလားကျွမ်းမျိုးဆိုမှတ်မယ်ရေပေါ်ပြီးတော့အရှင်ကျောင်းကအားတဲ့လင်းလာဝိရဒီလိုမျိုးအထုနဲ့ဝိရ ဝိရိယရှိတော့လက်ငတ်ထားပြီးတော့မှတ်ရတဲ့အာယုံပေါ့စုံစုံညင်းရှိနေတာပဲတတိလက်ဖြစ်လာတာတတိရှိရင်တတိလွတ်တာမရှိတော့ဘူးဟုတ်ဒီမှာအပမာရဖြစ်သွားပြီတတိလွတ်ရင်ပမာရဘောရအာယုံကိုမိမိရောက်မှတ်နေလို့ရှိရင်အပမပမာရဘောရအာယုံမိမိရောက်မှတ်နေလို့ရှိရင်အပမာရကဖြစ်လာပြီဒါဆိုမြတ်စွာရှိမိပြီဆိုလို့ရှိရင်ရှိအောင်ဒီမှာသတိရဆောက်ကြတာလေဒါကသမာဓိတက်ဖြစ်သွားတာလေ တောင်းနေကြတဲ့ဝါလိဝတိုက်ကြတော့တောင်းလို့အတိပုံနာလေးနဲ့အစစ်စစ်အစစ်စစ်ကာဝပြီးတော့ပုံနာလေးနဲ့စစ်စစ်ပြင်းပြပြီးတော့တာတစ်မျိုးတည်းမှာဆိုတော့အစစ်စစ်ခါတယ်အမျိုးမျိုးလည်းပြီးတယ်အဲ့ဒီအားလေးကိုလိုက်လိုက်လိုက်လိုက်ပြီးတော့ကြည့်နေအဋ္ဌဉာဏ်လေးတွေလည်းမပါသွားတာကြည့်ကြရတော့ကြည့်ကြတော့ကြည့်ကြတော့အတန်းလိုက်တောင်းပါတော့တာမျိုးတွေကြည့်ရတာကိုယ်ထဲမှာလည်းပူလာရတာတောင်းတာတင်တာလောက်တာတွေအကုန်လုံးပေါ့တယ်နော်ကြည့်ကြရတော့မျိုးတွေကြည့်ကြတာလေးတွေမျိုးတွေခါတော့ဒီနေ့စက်ကပြင်းအကြောင်းကျိုးစက်ကပုံး ဒါလေးကိုအောင်တို့ကြောင်းပြောပြီးတော့ဖြစ်နေပုံလေးညာလေးတွေကဖြစ်လာတော့မြင်လာကြည့်ကြတယ်ဖြစ်တဲ့နှမျိုးကကြံကြက်ကပြင်းပြလို့ဆင်းရဲပုံလေးတွေပေါ့လေအာဟုပြမှုပုံလေးတွေကိုယ်လိုတိုင်းဖြစ်ဒီလိုတိုင်းဖြစ်ပုံလေးတွေပေါ့လေညာလေးသိမြင်တွေ့လာတာညာလေးလည်းဖြစ်လာတာပဲဉာဏ်ဖြစ်လာပြီဆိုလို့ရှိရင်အတိဖြစ်လာပြီဆိုလို့ရှိရင်မတိမှုကအကကိလေသာတွေတခါတည်းပြတ်သွားတော့အထူးအဖြင့် တဏှာကိုဆင်းရဲရဲ့ဥခေါင်းတစ်ခုဖြစ်တဲ့မသိမှုအဝိဇ္ဇာငါလည်းတမပြတ်ကြတာလူရင်းကတမမသိမှုဝိဇ္ဇာပဲပေါ်ရအာယုံကိုပေါ်စေခုနအတိတ်ကထားပြီးတော့စွန့်နေစွာမရှိလို့ရှိရင်စိတ်ဆူဆူပြေပြီးတော့မသိမှုဖြစ်ပါတယ်ဒီဘက်မှာနေဒီအလိုလိုကြောက်ကြည့်နေတာမသိမှုကသူကအများအားကောင်းတောင်းတာလေဒီတော့မှကြည့်ရအောင်မှစိတ်ကလေးစိုက်ကြတော့ဘူးဆိုလို့ရှိရင်ယုံနာမျိုးတွေသိပြီမသိပြတ်သွားတယ် တောင်းကျိုးဆက်နွယ်ကုန်သိမသိကြတာ။တောင်းကျိုးမသိခဲ့ရဘူး။ဘာပဲသိလိုက်တော့ပြတ်သွားတယ်။အမျက်စိရဲ့သဘောပဲဆိုတာဆက်မသိဘူးဆိုလို့ရှိရင်တော့ဒီလိုအခုဆက်ရှိနေတော့တောင်းကျိုးဆက်နွယ်ပြီးဖြစ်တဲ့ဂုဏတရားတွေဖြစ်ပေါ်ပြီးတော့ခဏချင်းကြောက်ကြသွားတာတွေပြီးလာတယ်။ပေါ်လိုက်ကြတဲ့ဆင်းရဲတွေအားအာဟုဇာမုဒ္ဒရာတွေတောက်ကြရပြီးဆင်းလာဒီလိုတော့ဒီဖြစ်တာတွေပြီးတော့အမျက်စိရဲ့သဘောပဲခေါ်တဲ့အဋ္ဌညာအမှန်ကြီးဖြစ်လာတော့ အဲ့ဒါကိုအမှန်မသိတဲ့အဝိဇ္ဇာပြက်ပြက်ကြတာလားနိစ္စတိကအတ္တမြဲတဲ့ကောင်းစားချမ်းသာတဲ့ဘာမလို့ကိုယ်လိုတိုင်းဖြစ်တာပဲလို့ရုံဉဏ်ဆက်မြင်လို့ယူတဲ့အဝိဇ္ဇာပေါ်လို့အဲ့ဒါကိုလည်းပြက်ပြက်ကြတာလားဒီပြက်ကြသွားတယ်ဆိုလို့ရှိရင်တန်တဲ့ကိလေသာတွေလည်းပဲသူဖြတ်ဖို့မလိုတော့ဘူးဖြတ်ပြီးသားဖြစ်တော့တာသိပြီးသားဖြစ်တော့တာသိကောင်းတယ်ဒါဝိဇ္ဇာမရှိဘူးဆိုလို့ရှိရင်ဝိဇ္ဇာရင်းခံပြီးတော့ တာယာတောင်းတဲ့တဏှာလာနဲ့တာယာတောင်းတဲ့အတိုင်းအယုံရပြီဆိုလို့ရှိရင်တာယာပြီးတော့ထုတ်ခေါ်တယ်ငါပဲဒီထုတ်ခေါ်တယ်ဥပါဒံဖြစ်တယ်ဥပါဒနာဥပါဒံဒီကနေပြီးတော့ကံနေပြီးကာမတခါဘဝတည်ပြီးပေါ့သံဃာဆိုတာဒါပြောတာလေသံဃာဆိုတာယုံနာနေဆက်ဆက်ပြီးတော့ဖြစ်နေတာဒါသံဃာလာခေါ်တာလေယုံနာနေပြီးဆက်ဆက်တာဖြစ်တဲ့သံဃာလာဆိုတာဆက်ဆက်ပြီးတော့ဖြစ်နေတာအဲ့တော့ယုံနာနေဆက်ဆက်ပြီးတော့မလက်ဖြစ်နေရတာ အဲမလဖြစ်နေမှုရဲ့ဖြစ်နေမှုကိုယ်ရဲ့ကြီးရဲ့အယုတ်ပါဆုံးအစိတ်ပိုင်းဟာဆိုလို့ရှိရင်စစ်စစ်ကြည့်လိုက်တဲ့အခါမှာကိုယ်ရဲ့ကပေါ်တာတွေကိုပေါ်ဆက်လိုက်ပြီးတော့အဲမရှိတဲ့အမှန်တရားမသိဘူး။တနည်းအမှန်တရားတွေကိုမသိဘူး။အမှန်တရားအမှန်တရားတွေမသိဘူး။အလိုလိုဆက်ပြီးတော့သိတယ်။အဲဒီဝိဇ္ဇာကိုသွားပြီးတော့ပေါက်ကြည့်ကြတယ်။ပြီးတော့ ။တဏှာဝဆင်းရဲကိုယ်ရည်ကြီးရဲ့အရေးပါတဲ့အစိတ်ပိုင်းဟာအဝိဇ္ဇာဆိုတာတွားပြီးတော့တောက်ကျကြနေတယ်။ကောင်းတဲ့ဖြစ်နေတယ်ဗျာ။ဒါလူတယောက်ဒါလည်းပြီးပါလေတတ်လို့လို့ရှိရင်အရေးပါတဲ့အစိတ်ပိုင်းကကောင်းတယ်။ကောင်းခက်လိုက်ပြီးနေတာပဲဒီဘာမှမလုပ်ဘူး။ဘုံဘုံကောင်းတဲ့အစိတ်ပိုင်းတစ်ခုပေါ့လေ။အလိုမလိုလောက်လိုက်လို့ရှိရင်တော့ဒါတွေ့တော့တာပဲ။ဘာမှလုပ်ဖို့မလိုတော့ဘူးတဲ့ခင်ဗျာ။ဘုံပိုင်းက လူခန္ဓာကိုယ်မှာအရေးပါဆုံးအရေးပါဆုံးစိတ်တိုင်းတွေလည်းဒီမှာရှိနေတာပဲ။ဒါတွေရှိရင်ဒီလိုရမြင်လို့ရရှိရှိကြရမျိုးရှိနေတာဒါအရေးပါပဲ။နားလည်းကောင်းကောင်းမှပါနေတာပဲ။နှာခေါင်းကလည်းကောင်းကောင်းပါပဲအရှိတတ်ဖြစ်။ကြာဆိုတာလည်းအရသာကြီးခံဖို့ဆိုတာလည်းကြာလည်းကောင်းကောင်းပါပဲ။ကိုယ်ကြည့်တတ်မှလည်းကောင်းကောင်းမှရှိရှိနေပါပဲ။ဒီလိုလားအေးကလားလေးကလားသိရရတော့အောက်ပိုင်းမှာလည်းကြံ့နာနေတယ်ကောင်းကောင်းမှလည်းရှိနေတာပဲ။ မြင်ကြနာသာသိသိစိတ်ကြီးသိရဌာနဝင်ကောင်းမွန်မှအများကြီးပါမယ်နောက်တိုင်းလို့ဆိုလို့ရှိရင်တော့ဘိညာအတိညာရဲ့သိရပညာဆိုတော့သမာဓိရေးပါတဲ့နေရာပဲအဲဒါရေးပါတဲ့ကောင်းမိုက်တယ်အဲဒီကောင်းမိုက်ဆက်လိုက်လို့ဒီကနေ့စိတ်တိုင်းဘာမှလုပ်ဖို့မလိုတော့ဘူးဒါမှသူ့သွားပြီးတော့ထုတ်တက်ဖြစ်နေလို့လို့တော့ကောင်းမိုက်ဆက်လိုက်တာနဲ့ပဲအကုန်လုံးဥစ္စာပြီးနေတာပဲ ကိလေသာတွေထဲမှာဆိုလို့ရှိရင်ဒီဥစ္စာကိလေသာအရေးပါခြင်းအစိတ်ပိုင်းနဲ့ဒီအရေးပါခြင်းအစိတ်ပိုင်းကိလေသာကောင်းပြတ်သွားပြီဆိုလို့ရှိရင်ပြန်တဲ့ကိလေသာတွေအထူးလိုက်ပြီးတော့ဆက်ဖို့မလို့ပတ်ဖို့မလို့ဒါလည်းပြီးသွားပြီဆက်ပြီးတော့တာပြီးတော့ဖြစ်သွားတာဘုကောင်းတာဒါကြောင့်ပြန်လက်တဲ့တော်ခါကဘာဝီပုံသားကြီးရဲ့တပည့်အဓိကယတိ လူလင်ကမြတ်စွာဘုရားကိုမေးတတ်တယ်။စိတ်နဲ့မေးတဲ့မေးခွန်းကိုမြတ်စွာဘုရားကဖြေကြတယ်။မြတ်စွာဘုရားသူခေါင်းဆိုတာဘာပါလဲဆရာပထမမေးခွန်းတောင်းပြတ်တယ်ဆိုတာလည်းဘာပါလဲဆရာဒုတိယမေးခွန်းစိတ်နဲ့မေးတာစိတ်နဲ့မေးတာအဲဒီစိတ်နဲ့မေးတာမြတ်စွာဘုရားကနှုတ်နဲ့ဖြေကြတယ် ရတဲ့သိစိတ်ဝင်စားတယ်သိဝင်စားကြကောင်းတဲ့ဟာတွေကပထမမေကုံကပါဠိလိုကမဆိုတော့ပါဘူးလွယ်လွယ်မှတ်ရအောင်ဆိုတာသူခေါင်းဆိုတာတေရကောင်းပြတ်တာကအဘယ်နည်းတဲ့မဆက်ဟုတ်တာသူခေါင်းဆိုတာဘယ်ဟာပါလဲဆိုကောင်းပြတ်တယ်ဆိုတာဘာပါလဲဆိုတဲ့ဒီလိုနဲ့ပြောတယ်အဲ့ဒါမေးတယ်ကျဲတာလေးသိကြည့်ကြတယ်သူခေါင်းဆိုတာတေရ ပေါင်းကြတာကအပင်ဒီအဲဒီမျိုးကိုဖြစ်ရခြင်းအကြောင်းနောက်ခံလေးတွေရှိပါလိမ့်နောက်ခံလေးတွေကပြောမယ်ဆိုလို့ရှိရင်သက်လန်းတော်တော်လေးပြောကြတယ်စိတ်ဝင်စားကြတယ်တော်လေးကောင်းပါတယ်ဒီသမားကတော့လူရင်းလေးချက်ပြီးတော့ပြောပါတယ်မကြောင့်ကောင်းလို့လူကုန်ထုတ်ရတယ်လေဘာကြောင့်ကောင်းတဲ့လူကုန်ထုတ်ရတယ်လဲဆိုတာနောက်ပိုင်းအကြောင်းအရာလေးတွေသင်ထားပါတယ်အဲ့ဒါတော့ဒီမှာနှိမ့်ဆက်ပါတယ် မပြောတော့ဘူးမိဘနဲ့ဆက်နော်ဒီမှာဟုတ်လားဒါလည်းဥကောင်းဆိုတာဘာပါလဲဆရာဘောင်းပြတ်တယ်ဆိုတာဘာပါလဲဆရာတရားမလားဒီမြတ်စွာဘုရားဖြေတယ်လေးပါးသစ္စာမသိတာတဲ့အဝိဇ္ဇာဥကောင်းမှာအဝိဇ္ဇာကိုဥကောင်းဒီကိုလုံးရဲ့စိတ်ပိုင်းကြီးတွေမှာဆိုလို့ရှိရင်ကောင်းကအရေးပါဆုံးမို့လို့အဝိဇ္ဇာကိုအဲ့လိုကောင်းနဲ့ကျင့်စားပြီးတော့ဟုတ်တယ်မလားကျင့်ကြတယ်ကော အဝိဇ္ဇာဟာပါလေတော့ဥခေါင်းလေဘယ်ရဲ့ဥခေါင်းလဲဆိုတော့ဥခေါင်းရှိလို့ဒီကိုယ်တည်းရှိရမှာကိုဟုတ်လားကိုယ်ရပါလေသံဃာကိုသိရကိုယ်တည်းကြီးယုတ်တဏ္ဍတိဆက်ဆက်ပြီးရှိနေတာဒါကိုယ်တည်းကြီးပဲဟုတ်ကဲ့လားနားတယ်မရှိဘူးဒီလိုပဲပြတာမရှိဘူးဒီကနေ့ရှိနေတာပဲမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ကိုယ်လိုက်စားလိုက်စောင်းလိုက်ငယ်လိုက်ကြွားလိုက်စားလိုက်ခြားလိုက်ဒါတွေမလားအယုဒ္ဓနာတ္တိဆက်ဆက်နေတယ်ဒါတန်တာရပါဠိလိုတန်တာရခေါ်တယ်ဒီမှာလို့ကတန်တရားပါဠိဆိုပြီးတော့ ဗမာမှုတက်တက်ကပါပဲအကြောင်းတိုက်ဆိုင်တဲ့ယုဒနာတတ်ကိုဆက်ဆက်တိုးချဲ့ပြီးတော့သွားနေအဲ့ဒါတန်တရာပဲဟုတ်လားအဲ့ဒီတန်တရာကူရပြီးဒီဘုရားမှာလည်းပဲဒီတန်တရာတွေပဲကိလေသာမကုန်သေးဘူးဆိုလို့ရှိရင်ကံကဘဝရည်ရှိစီတာမလို့နောက်ဘဝလည်းပဲဒီလိုသွားနေရမှာဟိုတုန်းကလည်းပဲဒီလိုတန်နေနေနေဆက်ဆက်ဖြစ်ကြပြီဒီလည်းပဲဆက်ဆက်ဖြစ်နေတဲ့နောက်ဘဝမှာလည်းပဲဒီလိုဖြစ်နေရအောင်မှာဟုတ်ကဲ့လားတန်တရာကူရပြီး အဲဒီတန်မြတ်ကြီးတို့ကြီးတစ်ခုလုံးရဲ့အရေးပါတဲ့အစိတ်ပိုင်းဟာ။ဟုတ်နဲ့တူတဲ့အစိတ်ပိုင်းဟာအဝိဇ္ဇာပဲတဲ့မြတ်စွာဘုရားကပြောလိုက်တယ်။ဟုတ်ကဲ့လား။အဝိဇ္ဇာဆိုတော့အဝိဇ္ဇာဆိုတော့မသိတာပဲ။မသိတာပါမသိတာလဲဆိုတော့ဓမ္မမြတ်စွာဘုရားကသိစေပြီးမြင်ကြတော်မူပါတယ်ဓမ္မ။လေးပါးသိတာတဲ့သိတာလေးပါးမသိတာပါတဲ့တော့အဝိဇ္ဇာ။ဟုတ်ကဲ့လား။သိတာလေးပါးမသိတာပါတဲ့တော့အဝိဇ္ဇာသိဆိုရမယ်။ လေးပါးသစ္စာမသိတာအဝိဇ္ဇာဥပေါင်းမှာလေးပါးသစ္စာဆိုတာမှန်တရားလေးပါးပေါ့အဲ့ဒါမှလားမှန်တရားလေးပါးဆိုတာကတစ်ဒုက္ခသစ္စာဆင်းရဲမှန်တရားနှစ်ဒုက္ခသမုဒယသစ္စာဆင်းရဲသစ္စာမှန်တရားသုံးဒုက္ခនិရောဓဆင်းရဲငြိမ်းရာအမှန်တရားនិရောဓသစ္စာပေါ့လေး မေတ္တာဒုက္ခဆင်းရဲတွေရောက်ကြောင်းအမှန်တရားလေးပါဟုတ်ကဲ့လားစိတ်ကဆိုအမှန်တရားဗမာလူကျမ်းနဲ့အမှန်တရားပါပဲအဲ့ဒါကြီးလွယ်လွယ်နဲ့မှတ်ရအောင်ဆိုပြီးတော့မြန်မာသုံးတဲ့သဘောလေးတွေရှိပါတယ်ဒါပေမဲ့လို့အထုံကြီးအထုံကြီးရဲ့ယောဂီပုဂ္ဂိုလ်များကိုမြန်မာမှုတက်တဲ့နဲ့ကိုပုံမှန်မျိုးသိရတာပုံကောင်းတယ်ဟုတ်ကဲ့လားစိတ်က၄ပါးလို့ကောင်းနေထားပါနော်ဒီဒုက္ခဒုက္ခညစ်အင်းဒုက္ခဒုက္ခသုံးဒုက္ခဒုက္ခ၄နဲ့ကဒုက္ခနော် အဲ့ဒီလေးမျိုးတွေကဒုက္ခသစ္စာဆိုတာကဖြစ်မှုဖြစ်မှုမြင်မှုကြားမှုသာတော့ဖြစ်ပြတဲ့နာယုံမှအပေါင်းကဒုက္ခသစ္စာဟုတ်တယ်လားကဲဆိုရမယ်ကဖြစ်မှုဖြစ်မှုမြင်မှုကြားမှုအစရှိတော့အမြင်မှုကြားမှုစတော့ဖြစ်ပြတဲ့နာယုံနာအပေါင်းက ဒုက္ခသစ္စာဒီစာပိုင်းမှာလိုရင်းကပါတယ်ယုံနာအပေါင်းကဒုက္ခသစ္စာယုံနာပေါင်းဆိုယုံနာရှိပါနော်ဟုတ်ကဲ့လားအဲ့ဒီယုံနာပေါင်းကပါဖြစ်ပြတဲ့မြတ်ကိုယ်တည်းကဖြစ်တဲ့မြတ်မြင်တဲ့မြတ်ကြားတဲ့မြတ်နားတဲ့မြတ်စားတဲ့မြတ်သိတဲ့မြတ်ဒိဋ္ဌိမြတ်ဒါတွေဖြစ်ပြတဲ့မြတ်ဆိုတာဒါပဲတောက်တိုက်ဆိုင်တဲ့ဒါတွေဖြစ်ပြနေရတာမလားအဲ့ဒီဖြစ်ပြတဲ့ယုံနာပေါင်းကဒုက္ခသစ္စာတဲ့ အဲဒီဖြစ်ဖြစ်တရားယုံနာနေဆိုတာဘာတွေတော့လို့ဆိုတော့ဒီမှာပြုတ်ခေါ်ထားတယ်စတော့ဆိုတဲ့ဟာနဲ့ဖြူမူပြီးမူမြင်မူကြောင်းစတော့ဟုတ်ကဲ့လားဖြူမူပြီးမူမြင်မူကြောင်းစတော့ဆိုတာနဲ့ဖြစ်ဖြစ်တရားယုံနာပေါ်မှာအတူပဲနော်ဒီဓမ္မပူမတိတာအေမတိတာတောင်မတင်းမသုံမတိတာမရှိဘူးလားအော်ပူတာတွေကဘာလို့ယုတ်သိတာကပူမတိတာကအဲ့ဒါမလားအေးတာကဘာလို့ယုတ်အေမတိတာကတောင်မတင်းမအဲတောင်နာတင်းမလောက်တာတွေကဘာလို့ ရုပ်တောင်းတဲ့လှုပ်ရှားမှသိသွားတာကနာပေါ့မာမပြောမှကျမ်းမနေအဲမာရာပြောတာကျမ်းတာမိတာတွေကပါပဲရုပ်သူတို့သိကြည့်သွားတာပါပဲနာပေါ့ဒါလွယ်လွယ်လေးမလွယ်ဘူးလားအဲဒါနဲ့ဒီနဲ့ဆိုသိချက်နေမှာတော့နော်အခုကြောက်ကြည့်အနေနဲ့ဆိုရှင်းလို့ဒီတိုင်းမရှင်းဘူးလားအဲဒီမျိုးဒီမျိုးကြားမှုစတော့ ဖြစ်ဖြစ်သမ ्या ကိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်သိလိုက်ပြီးလိုက်တွေ့လိုက်ဆန်းလိုက်ဖြစ်ဖြစ်နေရမလားအဲ့ဒါဒုက္ခသစ္စာမလွယ်ဘူးလားထောင်းတာလည်းပါပဲဒုက္ခသစ္စာဒိဋ္ဌာဒုက္ခသစ္စာဝေဒာတွေးကျင်တာဒုက္ခသစ္စာဒါတွေကိုဟုတ်တော့လားထိုင်တာထိုင်ကျင်တာဒုက္ခသစ္စာတွေပဲကောဟုတ်လားဒုက္ခသစ္စာတွေလုံးမလားမျက်တောင်ခတ်ကျင်တာဒုက္ခသစ္စာမျက်တောင်ခတ်လိုက်တာဒုက္ခသစ္စာဒါပဲမလွယ်ဘူးလားဒီလိုဆိုလို့ရှိရင် ဟမ်အဒုက္ခသစ္စာဆိုလို့ရှိရင်သစ္စာလေးပါးဆိုတာဘာရင်းနဲ့ဒုက္ခသစ္စာလေးပါးဆိုတာဟိုဒီဒီခဲခဲရင်မှတ်နေရမှာဆိုတော့အဲ့ဒါမလားယောဂီအတွေ့နဲ့ပြောတော့ရှင်းသွားဘူးနော်ရှင်းသွားတယ်မယုံနာအပေါင်းကဒုက္ခသစ္စာပေါ့ဒီစာစာသုံးဆိုလို့ပြောတော့နော်အဲ့ဒီအောင်နည်းနည်းဖြည့်ပြလိုက်လို့ရှိရင်ဖြည့်ပြသမျှယုံနာပေါင်းကယုံနာသူယုံနာသူကအကုန်လုံးကြည့်ရအဲ့ဒါမလားဖြည့်ပြသမျှတွေအကုန်လုံးပါသွားတယ်ဖြည့်ပြသမျှယုံနာပေါင်းကဒုက္ခသစ္စာဘာတွေလို့ဖြည့်ပြသမျှဆိုတာဖြည့်ပြတိကပြီးမှုပြီးမှုမြင်မှုကြားမှု မထုံးသေးတော့ဘာဖြစ်လို့စတော့ဆိုဟောင်းအဲ့ဒါမှမလဲပြီးတော့နာနာတွေစားတာတွေမရှိရမလားဒီကူတာတွေစဉ်းစားတာတွေကြံစည်တာတွေမရှိဘူးလားတုံးလို့အဲ့ဒါတွေဘုလုံးဆုံးတယ်ပြောလိုက်ပြန်ကောင်းလားဒါသမုဒိယသစ္စာတောင်းတလူခြင်းတာယာနှစ်တယ်ကျွဲမဲ့တာကသမုဒိယသစ္စာခဏတဲ့ဆိုတာဘာလို့မရသေးကြဘူးတောင်းတာလားမလားကောင်းလေးတွေဘာဖြစ်လို့ မြင်မြင်တာကြားမြင်တာနားမြင်တာစားမြင်တာဖြည့်မြင်တာသိမြင်တာပြောမလားတောင်းတာလုံးမဟုတ်လားအဲလူကျင်တာလည်းတူတူပါပဲနော်ရလာပြီဆိုလို့ရှိရင်မဖြစ်နေအဲ့ဒါလေးတွေအမေငါလာလို့မြင်ရတယ်ဆိုတာตายရတာမဟုတ်မလားဒါဒီကျွဲထားတာဒါဆုတ်ထားတာလုံးမလားအဲဗမာမှာပြည့်ရည်အမနာကျွဲတယ်တောင်းတတာရယ်လူကျင်တာရယ်ตายတာရယ်နှစ်သက်တာရယ်ကျွဲမဲ့တာအခုအခုဖြစ်စကားနဲ့ဒီပါလေးပြောငန့်တာလို့ဘာလို့လဲဘုံကြီးလက်ပါလားဟုတ်လား ပုဂ္ဂိုလ်ကလည်းပေါ်လွန်ပြောရတယ်နော်အဲ့ဒါကလည်းမင်းရဲ့သိကြတယ်အဲ့ဒါပါလေဒီရတိကဆင်းရဲသိခြင်းရဲ့အကြောင်းဆင်းရဲခြင်းရဲ့အကြောင်းပေါ့နော်ပို့ပြီးတော့ပေါ်လွန်ရအောင်ဆိုပြီးတော့ဆင်းရဲခြင်းရဲ့အကြောင်းပြောလိုက်မယ်လေအဲရဟနာရှိတဲ့ပုဂ္ဂိုလ်ပေါ့ဟုတ်လားရဟနာရှိတဲ့ပုဂ္ဂိုလ်ကိုဝဲကြောက်တာသူရပါတော့ဒါမှရလာတော့ဘာဖြစ်လဲရရထုတ်ရထုတ်နေတဲ့ကံကောင်းလားကာယဘူးလား ဟမ်အဲတာယာလေးကုတ်လေးဆိုတော့တော့ပူဇော်ပူဇော်ဖြစ်ပြီးတော့မကောင်းကြည့်ကြနေတယ်ဘာဖြစ်လို့မကောင်းကြည့်ကြနေကြရလဲဟမ်ခုနကပါလေခုနအဲ့ဒီအရထုတ်လို့တဲ့တခါကြောင့်အဲ့ဒါမှလားကြောက်လိုက်တဲ့ကံကပူဇော်ပူဇော်ဖြစ်နေမှာဖြစ်ကြနေဆိုတာပဲတကယ်လို့သာသူဟာဒီအရာကိုမကြောက်ဘဲနဲ့ဒီခံမယ်ဆိုလို့ရှိရင်ဟမ်ဟုတ်ပြီဟာဒီလေဟုတ်တယ်မလားဒီကမဆိုးလာဘူးပေါ့ဆိုတော့တော့မဆိုးငါကိုရင်းစေးတော့မဆိုးဘူးပေါ့နော် ဒါပါအဲ့ဒါကြည့်တယ်ဒီမှာလက်တွေ့လက်တွေ့ဒုက္ခဖြစ်ပုံမှာဒါနဲ့ကြည့်ရောက်ဒုက္ခဖြစ်ပုံလေးနော်အဲသူကြည့်ပါလားဟိုနမပုရမတွေပါဒီမှာဒါလေးတွေသူတို့မှာသူကမကောင်းတဲ့ကောင်ရှင်လင်းကောင်းနေကြရှင်ကောင်းရှင်လင်းကောင်းတာကလည်းသူ့ကိုနောက်တော့မဖြစ်တော့ဘူးဟင်တရားရုပ်ပေါက်ပြီးတော့လူပြမမီပေါ့လေကဒုက္ခတွေရောက်လို့ဟုတ်ကဲ့လားဒါပါလေအဲ့ဒီရှင်လင်းလေးကိုဗာတာရနှစ်တဲ့ဆက်မဲ့ကြည့်တော့နေတော့ ဟမ်လူရုပ်လည်းမပေါက်တော့နောက်တော့ပါပြည့်တယ်ဟမ်လူရုပ်မပေါက်တဲ့ရှင်လူရုပ်ကပျောက်သွားတဲ့အခါအယိုးယိုးပဲအနာသာပဲဒီမှာအဲ့ဒါပါလေအဲ့တူရတူဆိုတော့ဒုက္ခတွေဖြစ်သွားပုံပေါ့နော်အဲ့ဒါကြီးငြိမ့်နေတာဒီတော့သစ္စာပေါ့နော်ဒါဆိုရမယ်ဖြစ်ပြမှုဒီတည်းများချုပ်ငိမ့်ကျင့်ကြရာသဘောကဖြစ်ပြမှုဒီတည်းများချုပ်ငိမ့်ကျင့်ကြရာသဘောကនិရောဓသစ္စာ ဒါဆိုတာကသင်ရဲ့စိတ်ကြောင့်မှန်တရားနော်အခုကပါလေနိရောဓဒိဋ္ဌာဆိုတော့သင်ရဲ့ဉာဏ်ကြောင့်မှန်တရားပေါ့နော်ဒီမှာလူရင်းကပါလေထုတ်ငင်းရှင်းပြရသဘောကလူရင်းလူရင်းကြဆုံးကတော့သဘောကနိရောဓဒိဋ္ဌာသဘောကနိရောဓဒိဋ္ဌာဘာသဘောလဲဘာသဘောလဲဆိုတာမပေါ်လို့ဘူးလားပါလေထုတ်ငင်းရှင်းပြရသဘောကနိရောဓဒိဋ္ဌာတဲ့ဟုတ်တယ်လားဒါလူရင်းနော်ဘာတွေထုတ်ငင်းနေကြတော့စိတ်ပြည့်မှုပူရမြတ် ဟုတ်လားဒီယုဒ္ဓနန္ဒတိဖြစ်ပြနေတာကဒုက္ခသစ္စာရှိတယ်မလားအဲမြင်မှုတွေရှင်းပြနေတယ်ဟုတ်လားမြင်စကနာမှာသင်္ခါရယုဒ္ဓယုဒ္ဓနန္ဒတိရှင်းပြနေတယ်ကြားစေနာစေစားစေထိစေပေါ့လေရိုးရိုးထိစေအဲ့ဒီဖြစ်ပြမှုယုဒ္ဓနန္ဒတိရှင်းပြနေရှင်းနေနေတာရှင်းနေနေတဲ့တော့ကဒီရသစ္စာဒါကမှ ထုံငိမ့်ကျင့်ကြရသဘောကនិရောဓသစ္စာဒါလိုရင်းမယ်ဘာတွေထုံငိမ့်နေသလိုဖြစ်ပြမှုတွေကနိယထုံငိမ့်ကျင့်ကြနေတာဟုတ်ကဲ့လားအယုဒ္ဓယာသစ္စနာမှာယုံနာနေပြီးလို့ရှိရင်ယုံနာမသိတဲ့အဝိဇ္ဇာထုတ်သွားတယ်ဟုတ်လားမလားတပွဲတို့တပွဲတို့အချိန်တိုင်းအချိန်တိုင်းထုတ်ကြတယ်တောက်ကျုပ်ကြည့်ရင်တောက်ကျုပ်မသိတဲ့ဝိဇ္ဇာထုတ်သွားတယ်ဒီမှာတန်ပြရတယ်လို့ထုတ်ထုတ်လိုက်တာလေဒီကျင့်ကြကျင့်ကြလိုက်အဲ့ဒါမှကျင့်နေကြတယ်အချိန်တိုင်းအချိန်တိုင်းလေးဒီအမျက်ရှိတဲ့သဘောပဲ သိရင်မဖြစ်ဘူးသူတို့ကမသိတဲ့အဝိဇ္ဇာကဘာယမှုကကဘုံလုံးထုတ်ထုတ်ထုတ်ရကျင်းကျင်းလိုက်တာလိုက်ဘူးလားအဲမိစ္ဆာတုကအတ္တမြဲတဲ့ကောင်းစားချမ်းသာတဲ့ဘာမဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုသွဲလေးပြက်ပြက်ပြက်ပြက်ပြီးတော့ကျင်းကျင်းကြံနေတယ်လို့မလားညာနေတက်သွားသလားညာရဲ့ဆန့်ကျင်ပဲမကောင်းတာတွေဆိုတာချိန်မိုက်ချိန်မိုက်လေးကျင်းကျက်ကျင်းကျက်လာကြတာဒီလိုမလားဒီတော့သူ့ကြောင့်ဖြစ်တဲ့ကံနေလို့ကျင်းကျက်ကြတာပဲ တန်ကျင့်ကြတော့ခုနဘဝတိဆိုတာလည်းပဲဒါလေးလည်းပဲဖြစ်ပေါ်မလာတော့ဖြစ်ပေါ်မလာဘူးကျင့်ကြတယ်ဟဲ့လားမလားအဲနောက်ဆုံးဝတ္တနာဉာဏ်ကြီးပြည့်စုံပြီးတော့ကျုပ်ကအာယုံကြီးကျုပ်တဲ့စိတ်ကလေးရောပေါ့မကလေးဖြစ်ဖြစ်ဖြစ်ဖြစ်နဲ့ရှင်လို့တက်လာပြီးတော့တက်ကလေးဆိုကျုပ်ကအာယုံပေါ်နေတာရောကျုပ်ရဲ့စိတ်ကလေးရောငိမ့်တော့တာပြတ်သွားတာစိတ်ကြမှုဒီတိုင်းကသုံးရင်းချင်းပြရသဘောတဲ့အဲဒီဟာကဘာလဲဘုရားနိရောဓသစ္စာမှတ်လိုက်တယ်မလား ငကတိစာသွားကြတယ်ထိုချုပ်ငင်းရာကိုဆက်ရောက်၍မျက်မှောက်ကြည့်မြင်တာကမေဃသစ္စာဒီအထုအထုတက္ကနာမှာဉာဏ်ကြီးဆင့်ကျင်တက်သွားလို့ရှိရင်အဲဒီဉာဏ်နဲ့ကျင်တွဲပြီးတော့ပါတဲ့ဝိရိယတတိသမာဓိပညာဥဒ္ဒေဆိုတာဟုတ်လား ဒါတွေလည်းပဲခံရမနေဘူးလားသမာဝဇ္ဇသမန္တသမာဓိဝဆိုတာမပါဘူးလားအဲ့ဒါတွေဖြစ်မနေဘူးလားအရိယာမေရှိပြေးမဲ့ခင်တွေပေါ့အဲ့ဒါမလားလောကီမဲ့တွေအဲပုဗ္ဗဘကမဲ့ခေါ်ဥပဒနာမဲ့တွေလည်းခေါ်ပါတယ်အဲ့ဒါတွေဖြစ်သူတို့ပြိစေကနာမှာလည်းပဲသူတို့အတိုက်ထွားနေသူတို့ပေါ့မကောက်တာတွေမဖြစ်တော့ကျင်းနေတာကောက်တာတွေကျင်းဥစ္စာကကျင်းနေတာကျင်းလားကျင်းတယ်ဟုတ်လားသူငယ်ရဲ့ဒီမှာတဝဲတဝဲရောက်နေ လို့မလားဒီဓမ္မမျက်မှောက်ကြည့်မြင်တာကမေဃသစ္စာဆက်ရောက်ယူမျက်မှောက်ကြည့်မြင်တာကမေဃသစ္စာကိုယ်ရဲ့ပေါ်လာလေးပေါ်ကျလာပြီးတော့မပြတ်မလားသွေးမြေစွာရှိမှနေတာဒုက္ခသစ္စာပိုင်းခြားပြီးဒုက္ခသစ္စာပိုင်းခြားပြီးတာနဲ့သမုဒယသစ္စာလည်းပဲကျဲနေတယ်အဝိဇ္ဇာအစာကြည့်ပြီးတာတွေဓမ္မချုပ်ငင်းနေတယ်အဲ့ဒီချုပ်ငင်းမှုကိုအလိုလိုထိုက်နေတဲ့သဘောမေဃသစ္စာလည်းအလိုလိုပွားပြီးသားဖြစ်နေတယ် သိတယ်စိုက်ပွားဆိုတာတခါတည်းတပါးလည်းပါနေတာဒါဥပဒနာစိုက်တာမှာဒုက္ခသစ္စာပိုက်ထားတည်တာနဲ့ပဲကြံတဲ့သစ္စာ၃ပါးပေါ့လေပယ်စိုက်ပွားဒီတာဖြစ်တာလားဥပဒနာဉာဏ်ကြီးအစဉ်တိုင်းတက်လာပြီးတော့မြင့်ကျက်ပြည့်စုံပြီးတော့ရှိစရာအာယုံပြီးတော့ရှိတဲ့စိတ်ကလေးရောကနာဖြစ်ကျက်ဖြစ်ကျက်မှုဘုရားမြတ်ဆုံးနေကျင့်ကြရသဘောသဘောဆိုတာပေါ့လေ အဲ့ဒီရဲကိုတခါတည်းဆက်ရောက်ပြီးတော့ဆက်တယ်လို့ဆက်ပြီးတော့မျက်မှောက်ကြည့်ကြည့်သွားတာတဲ့အဲ့ဒါအရိယမေတ္တာတိသာခေါ်တယ်နော်မရှင်းရမှတရားသတ္တမလူရင်းကဆက်ရောက်ရေးမျက်မှောက်ကြည့်နေတာကမေတ္တာတိသာဘာကိုဆက်ရောက်ပြီးတော့ဘာမျက်မှောက်ကြည့်ကြည့်နေတာတော့လို့ဆိုတော့ဒီမှာပြကြထားတယ်ဘယ်လိုပြတာလဲထိုးချုပ်ငင်းရာကိုထိုးချုပ်ငင်းရာဆိုတဲ့စကားစုမှာထိုးကဘာကိုပြန်ညွှန်းတော့ ရှိရဟာကိုပြန်ရှင်တယ်ရှိရဟာပဲဘယ်လိုပြန်ရှင်လဲဖြစ်ပြမှုကုလမြချုပ်ငင်းကျင်းကြရတော့အဲ့ဒါကိုပြန်ရှင်တယ်နော်ထိုချုပ်ငင်းရာကိုဆက်ရောက်ရင်မျက်မှောက်ပြုနေတာကဘာလို့လဲငါကတိကသုံးသွားဘူးလားသုံးသွားတယ်ဒီလိုအလုံးထုတ်လိုက်မယ်ဆိုလို့ရှိရင်ဒုက္ခသစ္စာ၊သမိယသစ္စာ၊နိရောဓသစ္စာ၊မေတ္တာသစ္စာမလားဒုက္ခသစ္စာကိုဘာလို့ပိုင်းခြားပြရမလဲသမိယသစ္စာကိုပြရမေတ္တာသစ္စာအဲနိရောဓသစ္စာဆက်ရမယ်မေတ္တာသစ္စာဘာလို့ပွားရမလဲ သိတယ်ထိုက်ပွား၄ပါးချက်ဟဲ့နော်၄ပါးချက်ဒီတိုင်းနဲ့မဲ့သိစ္စာရှိတယ်ဒါပဲနားလည်ပြီနော်သိစ္စာ၄ပါးနားလည်ပြီအခုတည်းမှာအမြတ်ဆင်းရဲကိုယ်ရည်ကြီးရဲ့အရေးပါဆုံးအစိတ်ပိုင်းသူထုံးတဲ့ဘုရားဝိဇ္ဇာဟာမသိတာမသိတာဘာမသိတာတော့လို့ဆိုတော့သစ္စာလေးပါမသိတော့အခုပြောခဲ့တဲ့သစ္စာလေးပါမသိတာနားလည်မလားမသိရုံနဲ့မဟုတ်ကြောင်းဉာဏ်တော်ကလောက်နေတာဒီလိုမလားကဲသူရမယ် လေးပါးသစ္စာမသိတာအဝိဇ္ဇာဥပေါင်းမှာလူဟာအရေးမပါတဲ့အစိတ်ပိုင်းနေမရှိရမယ်လို့ဘောင်းပိုင်းဆိုင်ရာကမဟုတ်တော့ဒီကနေရှိနေလို့ရှိရင်ဒါမျိုးရှိနေလို့ရှိရင်တခြားဟာတွေရှင်းပန်းနေဒီလိုမလားဘောင်းမကြည့်တော့ဘူးဆိုလို့ရှိရင်ကြားရတယ်လည်းရှင်းပန်းလို့ဖြစ်တော့ဘူးသွားပြီဟုတ်လားသွားပြီသွားပြီ ဝိဓမတိစ္ဆာလေးပါးကမှန်တိုင်းမသိတဲ့အဝိဇ္ဇာကကောင်းဆောင်ချနေတော့မသိတော့ဘာဖြစ်လို့တွေ့ခုတဏှာကလည်းရှင်းသားမနေဘူးလားအဲ့ဒါမလားပြီးတော့ဆွဲလာမှုဥပါဒလည်းရှင်းသားမနေဘူးလားဒီနေ့ကိလေသာတွေကဒီတဲ့အကုန်လုံးပါပြီးသားလို့ရနေနော်သူတို့အကြောင်းပြုပြီးတော့ဘဝတည်တတ်တဲ့ကောင်းကံဆိုးကံတွေရှင်းသားမနေဘူးလား ကောင်းကံဆုကံနဲ့ရှင်သန်နေလို့ရှိရင်ကောင်းဘဝဆိုးဘဝဆိုတာလည်းမရှင်သန်ဘူးလားအဲ့ဒီကောင်းဘဝဆိုးဘဝရတယ်ဆိုတဲ့ကူကအဝိဇ္ဇာနဲ့နာကဓက္ခံကပါသွားတော့အဲ့ဒီဘဝမှာလည်းပဲဘာဖြစ်လို့စေစာလေးပါမသိညာမှုဒီတော့မလားကောင်းအောင်ထားနေတဲ့ဘဝတိုင်းဘဝတိုင်းကောင်းအောင်ထားနေသူကမသိတော့ဘာဖြစ်လို့ဆွဲကြရောဆွဲကြရောသိမလား အကုန်လုံးသူ့အကြောင်းကြည့်ပြီးတော့ကံနေလည်းပဲဘောဓိလည်းပဲကံနေလည်းရှင်းတမ်းများရောသူ့ကြောင့်ဝတ်တယ်လည်းပဲရှင်းတမ်းနေကြရောနောက်ဝါပြီတော့ဝိသနဲ့တဏ္ဍခါပါလာတော့ဒီတိုင်းပဲဒီဒီဝိသဥခေါင်းကမပြတ်တဲ့ကာလပါလုံးဘာဖြစ်လို့သူ့အကြောင်းကြည့်ပြီးတော့ရှင်းတမ်းကြရတဲ့ဟာသင်္ချာရှိတယ်ကုရေကြီးတဲ့တန်းရှိတယ်ကောင်းရှိရင်ကုရေချက်လည်းရှင်းတမ်းနေပါတော့နော်ဟာပဲအဲ့တော့ကောင်းချလိုက်ကုရေကြီးရှင်းတမ်းလို့ဖြစ်ပါတော့မလားမရှိတော့ဘူး လူကိုတန်ကြီးတွေပြေးနေတာဘုံတော့သွားမလို့ပြန်နေဒါပြောတဲ့ကမှအိဗေပါအောင်ပြောရတာဟုတ်ကဲ့လားအမလို့အမဒီတန်ကြီးတွေကောင်းတာပဲဆိုပြီးတော့ဒီလိုပြောလွဲသွားပြီးတော့မှတ်ပါနဲ့ဟုတ်လားဒီမလားအပြတ်မနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့တန်တရားကိုဆင်းရဲကိုယ်ရည်ကြီးရဲ့အရေးပါဆုံးဟာပါတယ်တော့အရေးပါဆုံးစိတ်ပိုင်းဟာဝိဇ္ဇာဝိဇ္ဇာဆိုတာဘာလို့သစ္စာလေးပါးမသိတာဟုတ်လားသစ္စာလေးပါးကဘာပါတော့ ဒုက္ခသစ္စာဆင်းရဲမတရားသုညသစ္စာဆင်းရဲပြေတော့မတရားဒီရောဓသစ္စာဆင်းရဲငြိယာမတရားမေဃသစ္စာဆင်းရဲငြိယာတွေရောက်တော့မတရားနားလည်တယ်မလားသစ္စာဘယ်နှပါးရှိတော့ဒီပါပါပါတော့ဒုက္ခသစ္စာဆင်းရဲသစ္စာဒီရောဓသစ္စာမေဃသစ္စာပါတယ်ဗမာပါဠိလိုသစ္စာအဲ့ဒါမလားဗမာလိုကသစ္စာဆိုတော့ပါဠိယူပြီးတော့ ဟိုရင်ပေါ့လေမွေးစားစကလုံးလုံးလိုက်တာအဲ့ဒါမှလားသစ္စာဗမာမှုတက်တဲ့ဆိုရင်ဘာလို့မှန်တရားမှန်တရားအမှန်တရားဘယ်နှပါးရှိရော၄ပါးအဲ့ဒါမှလား၄ပါးကုဏတိုင်းအဲ့ဒီမှန်တရား၄ပါးကိုမသိတာဟာတန်တရားကိုဆင်းရဲကိုယ်ရဲ့ကြီးရဲ့အရေးပါအစိတ်ပိုင်းနဲ့သူရှိနေရင်တန်တရားရှင်းတန်းနေမှာဒီလိုမလားရှင်းတန်းနေရှင်းတန်းနေမှာလားသိကြတယ် အဲ့ဒါဘယ်လောက်ဆက်ပြီးတော့ရှင်းတမ်းမယ်ဆိုတာအတိုင်းသာမရှိဘူးဟုတ်တယ်မလားအဝိဇ္ဇာမရှိတဲ့ကာလကလည်းတမ်းပြီးရှင်းတမ်းနေတာဟောရဟနာများမှာတော့သစ္စာလေးပါမသိတာဘာမှမရှိဘူးသူကအကုန်လုံးသိပြီအကုန်လုံးသိပြီဆိုတော့မသိမရှိဘူးမသိမရှိဘူးဆိုတော့မသိအကြောင်းပြုပြီးတော့ဘဝတွေตายရတာအာယုန်တွေตายရတာသိရတာမလားဆွဲလန်းတာမလားမသိမရှိတော့သိနေလို့ရှိရင်မသိလို့ตายရဆွဲလန်းတာလာသေးလားသူမလာတော့ဘူးဆိုလို့ရှိရင်မနာပွားပြတဲ့ကံရောလာသေးလား အဲ့ဒါတွေမရှိတော့ဘူးဆိုရင်ဘဝတည်းကောမရှိဘူးဘဝတည်းခါရငြိမ်းကြနားတယ်မလားအဲ့လိုသွားနားတယ်မလားနားတယ်အဝိဇ္ဇာဆိုင်ရဲ့ကိလေသာတွေရှိနေမှာသူအားဖြင့်အဝိဇ္ဇာရှိနေမှာသူ့အကြောင်းခံပြီးတော့ကံကအကျိုးပေးမှာကံအကျိုးပြီးတော့ဘဝတည်းကိုသွားရတာညာနာများမှာတော့ဘာမှမရှိတော့အကုန်လုံးငြိမ့်သွားငြိမ့်သွားတော့ကိလေသာတွေငြိမ့်သွားတော့ကံလည်းအကျိုးကံအကျိုးပြီးတော့နောက်နောက်ဆုံးဘဝသတိဉာဏ်နဲ့ခါတယ်ဒီလိုကြီးနေနေနေကြတာဒီဟုတ်တယ်မလားသို့တော့ပြတ်သားမှဆိုရင်ပြတ်လို့မရဘူးငြိမ့်တာပဲ ဟာလားငိမ့်လာတယ်ကဘယ်နဲ့လဲငိမ့်လာတယ်ရှားလုံးဖြတ်ပါလားသွားပြီးတော့လုံနေဟာလားမလားကျေစွာပဲကွာဂုံးပြတ်တယ်ဆိုတာဘာလဲဟာလားမလားသရာခန္ဓာဝိရိယဖြင့်မှတ်ရတတိသမာဓိရှင်ဉာဏ်ရှိမြင်ဝိသေဥခေါင်းပြဝိသေခေါ်တဲ့ခေါဏ တန်တရားကိုရေကြီးဟုတ်လားမလားတန်တရားကိုရေကြီးရဲ့ဥခေါင်းဥခေါင်းလို့အဝိဇ္ဇာဟုတ်လားအဝိဇ္ဇာကောင်းပြတယ်ဆိုတာပါလေနော်ဉာဏ်သိရင်တဲ့သစ္စာလေးပါးကိုသိမြင်တာဟုတ်လားသစ္စာလေးပါးသိမြင်တာပါတော့သိရင်မသိကြောက်တာတော့မလားဒီလိုမလားအလင်းရောက်လာပြီဆိုလို့ရှိရင်အမောင်ကလူလူကြောက်တယ်မလားအလင်းကသူနေရာယူသွားပြီလေ ဟုတ်လားအလင်းကဘာတွေကြတော့ညလင်းနေပြီဘာတွေဘာတွေရှိတယ်လို့သိမနေဘူးလားမောင်ကြတယ်ဘာတွေရှိမှမသိဘူးအဲ့တော့အလင်းတာဝိဇ္ဇာအဲ့တော့သူယူတတ်တယ်လားဆိုတော့သူ့ခံရနေမပါဘူးလားဆိုတော့သူ့ရဲ့ခံရနေဒီမှာပြထားတယ်သတ္တာခန္ဓာဝိရိယနဲ့မှတ်ရတတိသမာဓိရှင်တဲ့ဘုနာအတိဟာသူပြောခဲ့တဲ့တရားတွေနဲ့ရှင်းတွဲရတယ်ပါရတယ်သူယူတတ်တယ်မဟုတ်ဘူးဆိုတာသိတယ်ဟုတ်မလားအမှုလုံးကပါတယ်သမာဓိသမာဓိဆိုတာသူယောဂီတရားနဲ့ပြောလို့ရှိရင်ရှိရအောင်မှာ စိုက်ကလေးစိုက်ကလေးကြည့်ကလေးကြည့်ကလေးကက်ကလေးကြာကြတယ်တခြားတော့စိတ်မတော်ပဲနဲ့ဒီမှာဖောင်းတာလေးမှရင်ဖောင်းနေဒီမှာကြည့်ကလေးစိုက်ကလေးကြည့်ကလေးကက်ကလေးကြာတယ်ဘာသမားတွေခေါ်အိမ်နာလေးမှလို့ရှိရင်ပိန်နေတဲ့ကိုကြည့်ကလေးစိုက်ကလေးကက်ကလေးကြာတယ်သမားတွေပဲဒီမှာလားအနည်းဆုံးကောင်းပြမှုခေါ်တဲ့ကနာဝိစ္စာအတိညာဖြစ်ဖို့ရအနည်းဆုံးအကြောင်းကအခုဆိုသမားတွေဘာဖြစ်လို့ဒီလိုရှုွက်ထဲမှာစိတ်ကလေးစိုက်စိုက်ကြတာလဲရှုပြအာယုံဆွဲဆွဲမြဲမြဲရှိနေတဲ့တတိ ဒီလိုမှလားတတိလည်းပါပြီမလားမှတ်ရတတိဒီလိုမှလားဘာဖြစ်လို့ဒီမှာကလေးတွေစိုးစိုးမြဲမှတ်နေရတယ်ဝိရိယကြီးအကြောင်းနဲ့ဆိုင်ကြည့်နေတယ်ဒီဝိရိယကတရားလာတယ်ဒီတရားကိုလှုပ်လို့ချင်းချင်းစိတ်စင်ကြယ်မှုကအသာအကျိုးခုနှစ်မျိုးကိုကြီးစည်းကျင်နိုင်တဲ့ဧကရဏမေကခေါ်တဲ့တတိဟံလုပ်ငန်းကိုလည်းပဲလှုပ်လို့ချင်းချင်းအဲ့ဒါမှလားပြီးတော့လှုပ်ပြီးတော့ဒီအကျိုးတရားတွေကိုလည်းပဲလူကျင်တဲ့ဘော လူလူလူချင်းချင်းတန်တာဒီမလားဒီတရားမရရင်မနေဘူးဆိုတာပေါ့အဲ့တော့ဗလားအဲ့လိုခန္ဓာရှိအဘိဓခန္ဓာတွေဖြစ်ပေါ်လာရတယ်ခန္ဓာတွေဘာလို့နေကြလာလဲဒီတရားရဲ့အကျိုးကိုဒေသနာနည်းအရာသိလို့ပြီးတော့ဘာဖြစ်လို့သရတရားတွေဖြစ်လာသိဟုတ်တဲ့တရားပဲဆိုတာကနော်သရတရားတွေဖြစ်လာတယ်အဲ့တော့ဓမ္မရှင်းရပါလို့ဓမ္မတတ္တာခန္ဓာအဲ့တော့နော်ယုံကြည်တယ်ပြီးတော့ပါတယ် ဒီတရားရလေတဲ့ခန္ဓာပြီးတော့ကိုကြောင်းရဆိုင်တယ်ကျွမ်းရစွာရှိနေတယ်ရှိအောင်မသိသိဆိုင်ကြတယ်သာမလားဒီခန္ဓာနေအဲ့ဒီခန္ဓာနေမပါဘူးဆိုလို့ရှိရင်ဒီပညာပြောမရှိဘူးဒါမလို့သတ္တတရားကိုဒီမှာနှိုးပေးတဲ့အနေနဲ့ခါအားလျော်စွာအကြောင်းအားလျော်စွာအခုတရားလေးကိုဟောပေးပြီးဟောပြီးတော့သက်စွာဘုရားဟောကြားတဲ့တရားဒေသနာလေးကိုနာရဏီတစ်ဆင့်ဆက်ပြီးတော့လုံလန်းနေပြီးရတော့ဒီဟုတ်ပါလားဆိုတာ ကျေကျိုးများပါလားဆိုတာသိမလားဘူးလားသိလာတော့ဗလာတရားကြီးနှိုးကြတာပဲဒီတရားကြီးအထုလို့ခန္ဓာကြီးအကျိုးတရားကြီးရလို့ခန္ဓာကြီးဖြစ်လာတော့လက်တွေအထုတဲ့တက်ရောက်လာတယ်အားလည်းအထုနေတယ်အခုလိုတကယ်ယူသေးတဲ့ယောဂီဆိုလို့ရှိရင်အသက်မပြတ်ဘူးကျောင်းညာဆန်းတယ်သိမလားကဲပညာရဲ့ကောင်းပြမှုဝိဇ္ဇာကောင်းပြမှုပညာရဲ့ဆန်းရနေဆန်းရနေဒီဆန်းရနေမပါဘဲနဲ့မရပါတိုက်ပွဲတစ်ခုမှာအောင်နိုင်တယ်ဆိုတဲ့စိတ်ပူကြီးတွေကသူကြောင့်သက်သွားတယ်လို့ရတော့မဟုတ်ဘူးရပါမှာဘူး ဘာပါလဲအကုန်လုံးတပ်ဖွဲ့ဟုတ်လားမလားတပ်ပေါင်းကြီးပါတပ်ပေါင်းကြီးဆင်ဆင်ပါနော်သူကနဲ့ဒီပဲအစိတ်ပိုင်းလေးတွေအနာကျိုးများတာနော်ဒါဝိဇ္ဇာခေါက်ပြက်ကြဘူးအရေးအတွက်အဋ္ဌဉာဏ်လေးဖြစ်ဖို့ရာသူနဲ့အတူတကွာပေါ်လို့ဒီမှာတပ်ပေါင်းကြီးပန်းနေရတာအဲ့ဒီလိုဆက်မပြတ်အဆုဒါဒီပါအောင်ဆက်ပြတ်အဆုအဲ့ဒါမလားတစ်ချက်လို့လို့ချင်းချင်းလည်းရှိနေတယ်ဒီလိုမလားအာနာတို့ရေးကြည့်တယ် ပြောတာလေးဆိုပြီးတော့ပြောကြအောင်သတ္တသန္တာအခြေရသဆိုတဲ့အဲသူခေါင်းဆိုတာဘယ်ရာကောင်းကြတာကဘယ်နည်းဒီပါတစ္ဆာမတိတာ အဝိဇ္ဇာဥဖောက်မှသတ္တသန္တာဝိရိယနှင့်မှတ်ရတတိသမာဓိခြင်းဉာဏ်တိမြင်ဝိစဉ်ဥဖောက်ပြနားလည်ပြီနော်အဲအမှန်မသိတဲ့အဝိဇ္ဇာစိတ်တိုင်းစိတ်တိုင်းကြက်ကြအောင်တတ်နိုင်လို့ရှိရင်အရိယာမင်းနဲ့တခါတည်းချက်ကြအောင်ဒီလိုလိုရင်းကတော့အပယ်နဲ့စတဲ့မိုင်မဲမှုဟုတ်တယ်မလား ဒီအဝိဇ္ဇာပြတ်ကြအောင်လို့အတိညာလေးတရားသူထဲမှာလည်းပဲယုံနာပိဋကတိညာကအတိညာလေးကိုဆင့်ကျင်တက်သွားမယ်တက်တလောက်မတိဘူးဒီကကောင်းကြီးပြည့်ပြည့်ကျန်နေတာဟုတ်လားမလားနောက်ဖြစ်ဖြစ်ငိမ့်တဲ့နေပါကိုမျက်မှောက်ပြလိုက်ပြီဆိုလို့ရှိရင်ဘယ်နဲ့တတ်တဲ့မတိမှုတွေပြတ်ကြသွားတယ်အဲတော့အဲ့ဒီလိုပြတ်ကြရေးမှာဟုတ်တယ်သူရဲ့ဆံရလေးကိုပါရမယ်သတ္တာခန္ဓာဝိရိယတတိတမာရီတတိပါပါတယ်အဲဒါမရှိရင်လည်းအရုံးလုံးဖြစ် ဒါတော့ရှိပါရဲ့လို့လို့ချင်းချင်းဌာနမရှိပဲနဲ့ဒီတရားမရနိုင်ဘူးဥစ္စာကောင်းပြန်ဟုတ်တယ်မလားဌာနတော့ရှိပါရဲ့မဖြစ်တော့ဒီရိတ်တာတွေရောက်လာတဲ့ဝိရိယဒီလည်းရောက်တဲ့အခါကျယောဂီအနေနဲ့ပေါ့လေဒီမှာပုံမှန်ဝိရိယအခက်အခဲတွေတွေ့လာပြီဆိုလို့ရှိရင်ဘာဖြစ်တော့ရောဝိရိယစိတ်ဓာတ်ကြီးရှိနေရဝိရိယမရှိရင်တတိလာပါမလားမလားတတိမလာရင်သမာဓိရောအဲသမာဓိမလာဘူးဆိုလို့ရှိရင်ပညာရောမလာဘူးအားမလာတော့ဘူး ဘာမှဘာမှဖြစ်တယ်ပြောပြရတော့မလားဒီလိုနဲ့လည်းသွားတော့မှာပဲကွာအဲ့တော့အဲ့ဒီလိုနည်းနည်းဖြစ်အောင်လို့ဆန္ဒပြင်းကြကြအားကိုရေးကြည့်ပါတယ်တကယ်လိုလိုချင်းချင်းအားထုတ်ကိုရေးကြည့်ရတယ်ကွာအဲလိုလိုချင်းချင်းမဟုတ်ပဲနဲ့ရွတ်တိရောရဲ့အတ္တိအစိတ်ကြီးပါလေလူမှတွဲသားတယ်မသားချင်းစားချင်းမလုပ်ချင်းလုပ်ချင်းလည်းမရဘူးဝိရိယမလာဘူးသတိအတ္တမတိပညာမလာတော့နော်တကယ်ကိုလိုလိုချင်းချင်းနဲ့လုပ်လို့ချင်းတာဟုတ်ဒါခုနတရားကြီးကမင်းလာတာဟုတ်လားအဲ့တော့ဆန္ဒပြင်းကြကြထားကြလို့မဟုတ်ပဲနဲ့

လက်ခိတသန္တတာဆိုတဲ့အပိုင်းမှာသာဝိလက်ရှိနဲ့ခုပေါင်းစားပြီးတော့ဖြည့်ချင်းကြတဲ့ဓမ္မဒေသနာကိုဝိသုကနာကမ္မတာဓမ္မဒဝနာကိတ္တံစေနာဣသံအာနိဘောဇာယနာပိတဘောယောဂီတွေကောင်းနေပြီဒါကဆင်းတဲ့အတိုင်းဒီဝါဆိုအထုနိုင်ရစေဒီဝဒနာညာစီနေသင်တဲ့နေရာရုပ်နာနာပါတိဆင်းရဲခြင်းလို့ပါကျွန်တော်ဆက်ရမျက်မှောက်ပြုနိုင်ကြပါစေ